အသိပေးတော့မယ်ဘုရားကဟောထားပါလေဝိပဿနာတရားဆိုတာသတိပဋ္ဌာန်တရား၄ပါးကလွဲလို့နိဗ္ဗာန်ရောက်ကြောင်းတရားမရှိအဲဒီတော့ကနဥကသတိပဋ္ဌာန်ကာယသတိပဋ္ဌာန်ဝေဒနာသတိပဋ္ဌာန်စိတ်ဓာတ်သတိပဋ္ဌာန်ဓမ္မသတိပဋ္ဌာန်သတိပဋ္ဌာန်တရား၄ပါးကနဥစိတ်ကလေးဟာအာနာပါနသတိကိုတွန်းနာလေးသိကာနာလေးသိတွန်းနာလေးသိကာနာလေးဒါလေးပဲသိပါစိတ်ကလေးငြိမ်အောင်ယူရမယ် တောနာလေးသည်ကာနာလေးသည်တောနာလေးသည်ကာနာလေးသည်မတိဘဲနဲ့မထွက်စီနဲ့မတိဘဲနဲ့မဝင်စီနဲ့ဒီစိတ်ကလေးတစ်ခုပဲဖြစ်ပါစေအဲတောနာလေးသည်ကာနာလေးသည်အဲလောကုတ္တရာဝိဇ္ဇာနဲ့ပေါင်းသိပေါင်းသိခိုင်းမလို့ဓမ္မကြီးတွေဒီကကြီးဆက်တဲ့ဒီဝိဇ္ဇာနဲ့ပေါင်းတော်လို့ခိုင်းမလို့အဝိဇ္ဇာဆွတ်ပြအောင်လောကုတ္တရာနယ်ကဝိဇ္ဇာကြီးနဲ့ပေါင်းခိုင်းမလို့ နှလုံးစိတ်ကလေးကအာနာပါနသတိကိုယူလိုက်ပါတွန်းနေကမ်းနေတွန်းနေကမ်းနေထွက်တယ်ဝင်နေထွက်တယ်ဝင်နေပေါ့ထွက်တာလေးဒီဝင်တာလေးဒီထွက်တာလေးဒီဝင်တာလေးဒီအဲ့ဒီအစီလေးနေနေပါထွက်တာလေးလည်းဒီဝင်တာလေးလည်းဒီဘာမှမသိပါနဲ့ဒီတစ်ခုတည်းရှိပါအဲ့ဒီလိုထွက်တာဝင်တာလေးသိနေတာကာယသတိခေါ်တယ်ကာယသတိပဋ္ဌာန်းအဲ့တော့ထွက်တာလေးဒီဝင်တာလေးသိသိနေတာနေပြီးတော့ကြာကြာထိုင်မှများလာတော့ ဒကမာကြီးတွေတတ်မဲ့ရုပ်တွေပေါ်လာတယ်သိမဲ့တတ်မဲ့ရုပ်တွေသိမဲ့တရားတွေဒကမာကြီးတို့ကဒုက္ခပေးမဲ့တရားတွေဒကာကြီးတွေဒုက္ခပေးမဲ့တရားတွေပေါ်လာလိမ့်မယ်အစ္ဆတသန္တန်တွေကတက်ကြီးလေးပါပေါ်လာတယ်ပထဝီပေါ်လာမယ်အာဘောပေါ်လာမယ်တေဇောပေါ်လာမယ်ဝါယောပေါ်လာမယ်တက်ကြီးလေးပါပေါ်လာတယ်အဲတက်ကြီးလေးပါပေါ်လာတဲ့အချိန်ခါမှာ နာလိဝတရားကနေပြီးတော့တွန်းတယ်ကံတယ်တွန်းတယ်ကံတယ်တွန်းတယ်ကံတယ်တွန်းတယ်ကံတယ်သိနေတဲ့နံတရားမနေနိုင်တဲ့အောက်ကဓာတ်ကြီးလေးကပေါ်လာတော့အောက်ကအမှန်နဲ့ကိုယ်နဲ့တွေ့လိုက်တဲ့အခါဝေဒနာတွေဖြစ်လာတယ်ပထဝီပေါ်ရင်ပေါ်လာမယ်အာဘောပေါ်ရင်ပေါ်လာမယ်ပထဝီပေါ်လာရင်နုညံ့ခြင်းသဘောပေါ်လာခြင်းပေါ်လာမယ်နုညံ့တာကနေပြီးတင်းတဲ့သဘောလေးပေါ်ခြင်းပေါ်လာမယ်တင်းတဲ့သဘောလေးကနေပြီးတော့ မာမှုသဘောပေါ်ရင်ပေါ်လာမယ်မာမှုသဘောကနေပြီးတော့ထုံမှုသဘောလေးပေါ်ရင်ပေါ်လာမယ်ထုံမှုသဘောကနေပြီးအောက်မှုသဘောလေးပေါ်ရင်ပေါ်လာမယ်အောက်မှုသဘောလေးကနေပြီးကြိုက်ခြင်းသဘောလေးပေါ်ရင်ပေါ်လာမယ်အဲ့ဒါပထူရသတ်မယ်ရုပ်ပထူရသတ်မှာဒကမာကြီးတွေအဲ့ဒီလိုပေါ်လာပြီဆိုရင်ငါတော့မေးခိုင်ပြီးတော့တောက်တင်ပြီးမေးခိုင်ပြီးအဲ့လိုပဲသိရတော့မယ်လို့တတိချမှာအဲ့ဒီအပေါ်ကိုစိတ်ကြောက်နေမှာဝိဇ္ဇာနဲ့ပေါင်းမယ် လောကုတ္တရာဝိဇ္ဇာကြီးနဲ့ပေါင်းခိုင်းမှာသိရင်အဲ့ဒီဝိဇ္ဇာနဲ့ပေါင်းတော့လို့ပြောမလို့တထိုင်နဲ့ပေးမှာအဲလောကီကုသိုလ်ကစေတနာတွေကတော့ဓမ္မဂါကြီးတွေအကျိုးပေးသွားရတယ်အဝိဇ္ဇာကလည်းစောင့်လိုက်အခုအဝိဇ္ဇာမနာနိုင်အောင်ကိုယ်ကကြီးဆက်ဆက်ဒီစိတ်ကလေးထားလိုက်ပါဒီစိတ်နဲ့သိကြပါလို့ခိုင်းမလို့အဲတော့ကနဦးစိတ်ကလေးဟာအာနာပါနသတိဝေဒယူပါတောနာလေးသည်ကာနာလေးသည်တောနာလေးသည်ကာနာလေးသည်ဒါလေးပဲသိ မမရှိသွားပါရှူတာကလည်းမမရှိသွားအင်းင်းလေးရှူပါအင်းင်းလေးတော့ချင်းချင်းချင်းချင်းနဲ့မိတ်မလိုက်မိတ်လိုက်နေအိတ်ကျသွားမယ်အဲ့တော့အခုကအာနာပါနဇာန်ကိုယူတာရှူပါပြင်းပြင်းလေး ပြီးတော့အခုကအာနာပါနဇောင်းယူလာတော့ဒီစိတ်ကလေးဘယ်မှမသွားပါသေးနဲ့အဲဓမ္မကြီးတို့သတ်မဲ့ရုပ်ပေါ်လာနေတယ်သေကံကြီးဆက်ဆက်အကျိုးပေးမယ်လို့သူကအပယ်လေးပါးလည်းသူပို့တော့မယ်နတ်ပြည်လည်းပို့တော့မယ်မြမာလည်းပို့မယ်နေပါလည်းသူကပို့ဒီဝေဒနာကဒီပို့မှာအဲ့တော့ဒီဝေဒနာပေါ်မှာအဝိဇ္ဇာဥသိလိုက်ပြီဆိုလို့ရှိရင်အဘယ်ပို့ လောကုတ္တရာဝိဇ္ဇာဥသိလိုက်ပြီဆိုရင်အထက်ဆံဖို့တော့အဲ့တော့ကနဥစိတ်ကလေးဟာအာနာပါနတတိကိုထွက်ထားလေသည်ဝေနာလေသည်တွန်းနာလေသည်ကာနာလေသည်တွန်းနာလေသည်ကာနာလေသည်ဒါလေးဝဒါပြိပါမတိပဲနဲ့မထွက်စီနဲ့မတိပဲနဲ့မဝင်စီနဲ့အဲမိတ်နဲ့မလိုက်နဲ့တော့ပြင်းပြင်းလေးရှူသွားအာနာပါနဓာတ်ကိုပြင်းပြင်းလေးရှူသွားမိတ်မလိုက် ထွက်တာလေးသည်ဝင်တာလေးသည်ထွက်တာလေးသည်ဝင်တာလေးသည်ဒါပဲလေကြာကြာထိုင်မှများလာတော့ဓမ္မကြီးတွေသတ်မဲ့ရုပ်ပထဝီကသတ်မဲ့ဆိုရင်နူညာခြင်းသဘောဖြစ်လာမယ်မာခြင်းသဘောဖြစ်လာမယ်ကျင်ခြင်းသဘောဖြစ်လာမယ်အောင်ခြင်းသဘောဖြစ်လာမယ်ထုံခြင်းသဘောဖြစ်လာမယ်ကြိုက်ခြင်းသဘောဖြစ်လာမယ်ဒါကပထဝီရုပ်ကသတ်မဲ့ပုံကောအာဘောရုပ်ကသတ်မဲ့ပုံကောကြတော့ရှူရင်ရှူရင်နဲ့အသိကာယကာယံ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 ဝါယောဂသမဲ့ပုဂ္ဂိုလ်ကြတော့လက်တွေချီတွေပြောင်းပြောင်းပြောင်းပြောင်းတခါတည်းကားကားလှုပ်ရှားလာလိမ့်မယ်ကိုယ်တွေလည်းရိမ့်နိုင်လိမ့်မယ်ခြေတော့မချောင်းမချောင်းနဲ့ကန်ထုတ်လိုက်လိမ့်မယ်အဲအဲ့ဒီလိုပြစ်လာပြီဆိုလို့ရှိရင်တော့ငါလေဖြတ်သေးရတော့မယ်လို့တစ်ခေတ်ကမှအဲယောဂီရဲ့နဲ့ပုဂ္ဂိုလ်တွေကလက္ခဏာရှိသူ့တော့ကိုယ်ဟာကိုယ်ကိုမြင်တဲ့လက္ခဏာကိုသွင်းတော့နှလုံးသွင်းအခုကကံဝိဇ္ဇာနဲ့လောဘတရားဝိဇ္ဇာကိုပူးပေါင်းလို့ပြေးလို့ အာနာပါနစတိကိုတွန်းနေကံနဲ့တွန်းနေကံနဲ့သိနေတာကာယစတိကြာကြာခိုင်မှများလာတော့ဝေဒနာဖြစ်လာလိမ့်မယ်တင်းနာတွေပေါ်လာလိမ့်မယ်တင်းနာတွေပေါ်လာရင်တင်းတယ်လို့မသိနဲ့ဝိဇ္ဇာနဲ့တင်းတယ်လို့သိရင်အဝိဇ္ဇာတင်းတယ်လို့မသိနဲ့ဘာလို့သိရမလဲတင်းတဲ့သဘောဟာဝေဒနာဟာနာမယနာလာတိဝေဒနာနာမယ တင်းတာတင်းတာပါလဲတဲ့တင်းတယ်လို့ပြောသိလိုက်လို့ဆိုရင်အဝိဇ္ဇာတင်းတာမဟုတ်ဘူးဝေဒနာပဲလို့ဒီလိုသိလိုက်ရင်ဝိဇ္ဇာဝေဒနာလာပြီတင်းတယ်လို့မသိနဲ့ထုံးလာရင်ထုံတယ်လို့မသိနဲ့ထုံးလာတယ်လို့စိတ်စိတ်ကလေးအပေါ်တူရင်နောက်စိတ်ကလေးပြန်ပြန်ပြောင်းဩထုံတာမဟုတ်ပါလားထုံတဲ့သဘောတရားဝေဒနာပဲဒီလိုသိထုံတယ်လို့မသိနဲ့ တင်းတယ်လို့မသိနဲ့ကြိုက်တယ်လို့မသိနဲ့ကြက်တယ်လို့မသိနဲ့ချွေးတွေယိုးလာတယ်လို့မသိနဲ့ပူတယ်လို့မသိနဲ့အေးတယ်လို့မသိနဲ့ရတယ်လို့မသိနဲ့ဘာကိုသိရမှာလဲတင်းနာပေါ်လာလို့ရှိရင်အော်တင်းနာမဟုတ်ပါလားဝေဒနာပဲထုံနာပေါ်လဲဝေဒနာဒီလိုနဲ့ဒီတွေ့ရပြရမှာဒီဝေဒနာကတာပါဓမ္မကြီးတွေတကကြီးတွေအဲ့ဒါကြိုးစားလို့ အဲ့ဒီဝေဒနာထုံတာပေါ်လာရင်ထုံတာဤသဘောတရားကိုအစနဲ့အလယ်နဲ့အဆုံးနဲ့လိုက်ကြည့်ဆုံးသွားတယ်ဆုံးရင်တော်လာပြီဒါအသိသိကြည့်ကြပဲအဝိဇ္ဇာဝဝိဇ္ဇာဝိဇ္ဇာဥသိပြီနဲ့လိုက်ထုံတာပေါ်လာလို့ရှိရင်ထုံတဲ့သဘောဟာဝေဒနာကြိုက်တာပေါ်လာရင်ကြိုက်တဲ့သဘောမသိနဲ့ကြိုက်တာလည်းဝေဒနာရှင်းစိတ်ကကြိုက်တယ်လို့သိရင်နောက်စိတ်ကလေးကဝေဒနာပြောင်းလိုက်ဝေဒနာပဲ ရှေ့စိတ်ကကြိုက်တာသိလိုက်တာအဝိဇ္ဇာနောက်ကဝေဒနာပဲလို့သိလိုက်တာဝိဇ္ဇာအဝိဇ္ဇာဝိဇ္ဇာရှေ့စိတ်ကအဝိဇ္ဇာဖြစ်ပြဲနောက်ကဝေဒနာသိလိုက်တာဝိဇ္ဇာမဲ့ဖြစ်ပြက်ကနာတယ်လို့သိလိုက်တာဖြစ်ပြက်ကြိုက်တယ်လို့သိလိုက်တာဖြစ်ပြက်ပူတယ်လို့သိလိုက်တာဖြစ်ပြက်ရတယ်လို့သိလိုက်တာဖြစ်ပြက် နောက်စိတ်ကလေးကရှင်းစိတ်ဖြစ်ပြနေတဲ့အဝိဇ္ဇာစိတ်ကိုနောက်ကဝိဇ္ဇာစိတ်ကပူရလဲဝေဒနာမသိကြိုက်တာလဲဝေဒနာကြက်တယ်လာတာလဲဝေဒနာရာတယ်လာလဲဝေဒနာလှုပ်လာလဲဝေဒနာဝေဒနာကတိတလုံးနဲ့အဲ့ဒါဝိဇ္ဇာပဲအဲ့ဒီဝိဇ္ဇာကြီးနဲ့ပေါက်သေးတော့သေးရမှာပဲသေရင်သေရများတော့လဲတဲ့သေကနိစ္စတဲ့ကိုဒီ အဝိဇ္ဇာမဖြစ်ဘဲနဲ့ဝိဇ္ဇာနဲ့ပေါင်းလိုက်တော့အဲအတိတ်ကပြုတ်ထားတဲ့ကံတွေအကျိုးပေးပါရောဗျာအဲသေဃာကြီးဆက်တဲ့အဲ့ဒီစိတ်နဲ့သေကြရတင်လာတဲ့ပေါ်လာတဲ့ဝေဒနာတောက်လာတာပေါ်တဲ့ဝေဒနာထုံလာတာပေါ်တဲ့ဝေဒနာထုံနဲ့တင်းနဲ့ကောက်ကြိုက်တယ်ပူတယ်အေးတယ်လှုပ်တယ်ရွတယ်လို့အဝိဇ္ဇာမဖြစ်စေနဲ့အဝိဇ္ဇာဖြစ်ရင်တဏှာကူးနိုင်မယ်တဏှာကူးလို့ရှိရင်ဥပါဒံဖြစ်သွားနိုင်မယ် ဥပါဒံဖြစ်သွားပြီဆိုဘဝရလိမ့်မယ်ဘဝရပြီဆိုရင်ဇာတိဖြစ်ကုန်ပြီလောဘကဲ့ဇာတိပိတာမခံစားခြင်းနဲ့ဒေါသဖြစ်ရင်ငရဲမောဟခုံလွှားသွားပြီဆိုရင်တိလိษံဝေဒနာတဏှာကုကုန်ပြီအဲ့ဒီဝေဒနာကနေပြီးပြိဿသမုပ္ပါလဲတာအဝိဇ္ဇာစိတ်ကြောင့်မလို့မသိဘူးအဝိဇ္ဇာကြောင့်မလို့ယုံနာသင်္ခါရဖြစ်တာအဲ့ဒီအဝိဇ္ဇာကိုချုပ်သွားအောင် သိနာပေါ်လာတဲ့ဝေဒနာသိတယ်လို့မသိနဲ့တောက်နာပေါ်လာတဲ့ဝေဒနာထုံနာပေါ်လာတဲ့ဝေဒနာကြိုက်တာပေါ်လာတဲ့ဝေဒနာကြက်တာပေါ်လာတဲ့ဝေဒနာရတက်လာတဲ့ဝေဒနာပူတက်လာတဲ့ဝေဒနာပူတယ်အေးတယ်လို့မသိနဲ့ရတယ်လို့မသိနဲ့ဝေဒနာလားသိဝေဒနာဝေဒနာဝေဒနာဝေဒနာတစ်လုံးနဲ့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 ဘာလို့သိရမှာလဲမြင်းနေတာကြီးကကြအာသဘကြီးအပုတ်ကြီးဒါကြီးအနစ်သာရမရှိတာပုတ်ဒါမှရဲဆိုတဲ့ပုတ်တာကြီးအဲဒါကြီးအာသဘကြီးဒီပေါ်ဥသိနေတာကဝေဒနာဝေဒနာလာပြီဝေဒနာတော့တင်းတာပေါ်လာရင်ဝေဒနာတင်းတယ်လို့သိလိုက်ရင်အဝိဇ္ဇာဝေဒနာသိလိုက်ရင်ဝိဇ္ဇာဝေဒနာကိုသိလိုက်ရင်သောဥပ္ပယဝိဇ္ဇာတင်းတယ်လို့သိလိုက်ရင်အဝိဇ္ဇာအဲ့ဒီတင်းတယ်လို့သိတဲ့စိတ်ကအဝိဇ္ဇာကအဘယ်ဘုတ် ဝေဒနာသိလိုက်တာကနတ်ပြီပေါ့အဲဒကမာကြီးအဲ့ဒီဝေဒနာမှာတဏှာမဟုတ်တော့ဘူးတဏှာမဟုတ်ရင်ဥပါဒံလွတ်နေဥပါဒံမဖြစ်ရင်ဘဝမဖြစ်ဘူးဘဝမဖြစ်ရင်ဇာတိချုပ်နေဝေဒနာတဏှာမဟုတ်ရင်ဥပါဒံလွတ်နေအဲ့ဒါကြောင့်မလို့ဝိဇ္ဇာနဲ့အပေါက်ခိုင်းတာဒကမာကြီးတွေဒကာကြီးစူးစမ်းကြအဲနေနာကလာတော့နှလုံးနဲ့ပျောက်ပေးတာနှလုံးနဲ့နှလုံးနဲ့ များများပေးတာမှမဟုတ်ပဲနဲ့နှလုံးနဲ့တင်တာမတင်နဲ့တင်တာမတင်နဲ့ထုံတာမတင်နဲ့အောင့်တာမတင်နဲ့ကြိုက်တာမတင်နဲ့ကြက်ထားလို့မတင်နဲ့ပူတယ်လို့မတင်နဲ့အေးတယ်လို့မတင်နဲ့ရားတယ်လို့မတင်နဲ့နာတယ်လို့မတင်နဲ့ဘာပဲပေါ်လာလဲတင်းတာပေါ်လဲဝေဒနာတောက်နာပေါ်လဲဝေဒနာထုံနာပေါ်လဲဝေဒနာကြိုက်တာပေါ်လဲဝေဒနာကြက်တာပေါ်လဲဝေဒနာပူတာပေါ်လဲဝေဒနာ အေးတာပေါ်လဲဝေဒနာရတဲ့လားလဲဝေဒနာဝေဒနာလားသိဝေဒနာတစ်လုံးနဲ့ဖြစ်နေပြီဝေဒနာလည်းရတယ်ပရိစ္ဆသမုပ္ပါရအောင်ပေးနေတာအဲပရိစ္ဆသမုပ္ပါလည်းကတင်းနေတောက်နေထုံနေကျင်းနေဆိုတော့ပရိစ္ဆသမုပ္ပါလည်းဒီအဝိဇ္ဇာအဝိဇ္ဇာသိခါရဖြစ်ပုံလဲလို့ပြီပရိစ္ဆသမုပ္ပါရအောင်ဝေဒနာတစ်လုံးနဲ့ပြီးရဝေဒနာတစ်လုံးနဲ့ပြီးတော့ရပြီပြော အပယ်လည်းနှုတ်ပြီးပြောဒီလိုမှမသိလို့ချင်းအမလေးသွားလိုက်တဲ့အပယ်လေးပါကိုဒီမဲ့ဘယ်လိုကာနေလို့လို့ဒါနမှုတွေဘယ်လိုပြုပြုသီလမှုတွေဘယ်လိုစောင့်ကြည့်တရားနည်းဆက်ဆက်နားလိုက်တာကဲလိုက်တာထုံလိုက်တာဆိုတာအဝိဇ္ဇာသင်္ခါရဖြစ်ကုန်ပြီသွားကုန်ပြီအပယ်လေးမှာအဲ့တော့မသိနဲ့တို့ဓမ္မကြီးကြီးကြိုးစားတော့သေဒီချာကြအပင်မခံပြီးတော့ဓမ္မကြီးကြီးပြေးတာအပယ်လေးပါကိုတော့အောင်လို့ အမေတွေအဖေတွေညီမတွေတို့တော်တွေအမကြီးတွေအပယ်လေးပါလွတ်အောင်လို့လောဘုတ္တရာဝိဇ္ဇာကြီးနဲ့အပေါင်းခိုင်းတာကာဝိဇ္ဇာနဲ့လောဘုတ္တရာဝိဇ္ဇာနှစ်ဦးဖြစ်သွားအောင်လို့ကျိုးစားတင်းနာပေါ်လဲတင်းတယ်လို့မသိနဲ့တောင်းနာပေါ်ရင်တောင်းတယ်လို့မသိနဲ့ထုံနာပေါ်လာရင်ထုံတယ်လို့မသိနဲ့ကြက်ခါပေါ်လာရင်ကြက်တယ်လို့မသိနဲ့ ချွေးတွေကြလာရင်ချွေးကြလာတယ်လို့မသိနဲ့ပူတာပေါ်လာရင်ပူတယ်လို့မသိနဲ့အေးတာပေါ်လာရင်အေးတယ်လို့မသိနဲ့လှုပ်တာပေါ်လာရင်လှုပ်တယ်လို့မသိနဲ့ရိမ့်ညိုင်တာပေါ်လာရင်ရိမ့်ညိုင်တယ်လို့မသိနဲ့ဘာပဲပေါ်ပေါ်တင်းတာပေါ်လဲဝေဒနာသလုံးနဲ့တောက်လာတာပေါ်လဲဝေဒနာဒါဝတိပြဉ္ညာတပံမေးအဲတင်းတာပေါ်လာလဲဝေဒနာ ထုံနာပေါ်လာတဲ့ဝေဒနာနူးညံ့တာပေါ်လာတဲ့ဝေဒနာလေးလာတာပေါ်တဲ့ဝေဒနာကျင်တက်လာတဲ့ဝေဒနာကျင်လာတဲ့ဝေဒနာကျင်တယ်လို့မသိနဲ့အောက်တက်လာတဲ့ဝေဒနာကြိုက်ပြီးတက်လာတဲ့ဝေဒနာဝေဒနာသုံးနာတယ်ကြက်ပြီးတက်လာတဲ့ဝေဒနာရွှေကြီးကြလာတဲ့ဝေဒနာ ဝေဒနာဘုလက္ခဏာအာရုပလက္ခဏာမြင်တဲ့ဘဝအာရုပကြီးကိုရှုတော့ဒါကအခုမှကျေတဲ့ပုံကိုယ်တွေဝိဇ္ဇာနဲ့ပေါင်းခိုင်းနေတာအဲဝိဇ္ဇာရတဲ့ပုံကိုယ်ကဝိဇ္ဇာတိုက်ရှုသွားပူလာတာလည်းဝေဒနာသိပူလာတယ်လို့မသိနဲ့အေးတယ်လို့မသိနဲ့ပူလာတဲ့ဝေဒနာအေးလာတာလည်းဝေဒနာ ရာတက်လာတာလဲဝေဒနာကြိုက်တက်လာတာလဲဝေဒနာကြပြီးတက်လာတာလဲဝေဒနာရင်းရိုင်းလာတာလဲဝေဒနာဘာပဲပေါ်ပေါ်ဝေဒနာပဲလို့တစ်လုံးနဲ့သိတင်းလိုက်တာတောင်းလိုက်တာထုံလိုက်တာကျင်လိုက်တာအောင်းလိုက်တာကြိုက်လိုက်တာလို့အဝိဇ္ဇာစိတ်တွေမဖြစ်စေနဲ့ဝိဇ္ဇာစိတ်ဖြစ်နေပြီစေတင်းနေဆိုတဲ့စိတ်မဖြစ်နဲ့တောင်းနေဆိုတဲ့စိတ်မဖြစ်နဲ့ ထုံတယ်ဆိုတဲ့စိတ်မဖြစ်နဲ့ရတယ်ဆိုတဲ့စိတ်မဖြစ်နဲ့မူးတယ်ဆိုတဲ့စိတ်မဖြစ်နဲ့လက်ရဲလို့စိတ်မဖြစ်နဲ့ခြေတော့ရဲလို့မဖြစ်နဲ့ခြေစလုံးရဲလို့မဖြစ်နဲ့မသိနဲ့တင်ပါရဲလို့မသိနဲ့ခေါင်းရဲလို့မသိနဲ့ဘာပဲပေါ်ပေါ်မြင်လိုက်လို့ရှိလို့ချင်းခံစားမှုသဘောဝေဒနာဝေဒနာလားဒီဝေဒနာတစ်လုံးနဲ့ပါပေါ့အဲ့ဒါဝိဇ္ဇာဝိဇ္ဇာဝိဇ္ဇာနဲ့အပေါင်းခိုင်းနေတာတော့ဓမ္မကြီးကိုကြိုးစားတယ် ဝေဒနာပေါ်လာလို့ချင်းအစနဲ့အလယ်နဲ့အဆုံးနဲ့ဆုံးလိုက်ချင်းကြိုးစားအမေတွေအမတွေတွေးတော်တွေမိကြီးတွေအဖေတွေအကိုတွေဦးလေးတွေပါကြီးတွေကြိုးစားပါဗျာအဲအခုလိုဦးစင်းနာစကားနားထောင်နေဦးစင်းရွှေမျိုးတွေဦးစင်းရွှေမျိုးတွေကြီးကသူထိုင်နေတာဖယားသမီးတွေဖယားသားတွေဖယားသမီးဖယားသားမှလုံနိုင်တယ် ကြိုးစားပါမလျှော့နဲ့နော်ဝေဒနာခံစားပြင်းပြင်းနဲ့ရှူပါတင်းနေတောက်နေလို့မသိနဲ့ဝေဒနာတစ်လုံးနဲ့သိလိုက်ပါဝေဒနာလာပြီဝေဒနာဝေဒနာဝေဒနာဝေဒနာပြောင်းစုနောက်စိတ်ကလေးပြောင်းမယ်ဝေဒနာပြောင်းစုပါဘဟောပေါက်လို့ခုပေးနေတာအဲတင်းတာပေါ်တဲ့ဝေဒနာတင်းတယ်လို့မသိနဲ့တင်းတယ်လို့သိတာအဝိဇ္ဇာ ဝေဒနာကိုသိလိုက်တာကလောကုတ္တရာဝိဇ္ဇာဝေဒနာတဏှာမဟုတ်တော့တင်းတယ်လို့သိရင်ဝေဒနာတဏှာတောင်းတယ်လို့သိလိုက်ရင်ဝေဒနာတဏှာထုံတယ်လို့သိလိုက်ရင်ဝေဒနာတဏှာရတယ်လို့သိလိုက်ရင်ဝေဒနာတဏှာကြိုက်တယ်လို့သိလိုက်ရင်ဝေဒနာတဏှာပူတယ်လို့သိလိုက်ရင်ဝေဒနာတဏှာအေးတယ်လို့သိလိုက်ရင်ဝေဒနာတဏှာအဲ့ဒီဝေဒနာတဏှာမပူရအောင်တင်းနာပေါ်လာတဲ့ဝေဒနာ ဝိဒ္ဓဝေဒနာတွေရနေတင်းနာပေါ်လာတဲ့ဝေဒနာတောက်နာပေါ်လာတဲ့ဝေဒနာထုံနာပေါ်လာတဲ့ဝေဒနာအောက်နာပေါ်လာတဲ့ဝေဒနာကြက်တလာတာပေါ်လာတဲ့ဝေဒနာပူတက်လာတာပေါ်လာတဲ့ဝေဒနာအေးတက်လာတာလည်းဝေဒနာရာတက်လာတာလည်းဝေဒနာလှုပ်ပြီးတက်လာတဲ့ဝေဒနာဝေဒနာဝေဒနာဝေဒနာဝေဒနာလားရှိဝေဒနာအဆုံးလိုက်ဝေဒနာပြင်းပြင်းရှုသွားတော့ အဲအမှားတွေနော်ကျူကြလောက်ကြဝိဇ္ဇာနဲ့ပေါင်းကြအဝိဇ္ဇာမပေါင်းနဲ့တင်းတယ်လို့သိလိုက်ရင်အဝိဇ္ဇာနဲ့ပေါင်းတယ်မခံနိုင်ပါဘူးဆိုအဝိဇ္ဇာနဲ့ပေါင်းတယ်အဲတင်းတယ်လို့မသိနဲ့တောက်တယ်လို့မသိနဲ့နားတယ်လို့မသိနဲ့လက်ရလို့မသိနဲ့ပေါင်းရလို့မသိနဲ့ခေါင်းရလို့မသိနဲ့မိမရလို့မသိနဲ့ယောက်ျားရလို့မသိနဲ့ဘာပဲပေါ်ပေါ်ဝေဒနာတင်းနာလည်းဝေဒနာတောက်နာလည်းဝေဒနာထုံနာလည်းဝေဒနာအောက်နာလည်းဝေဒနာ ကြိုက်တာလည်းဝေဒနာကြက်တာလည်းဝေဒနာပူတာလည်းဝေဒနာရားတက်လာတာလည်းဝေဒနာလှုပ်လာတာလည်းဝေဒနာနတ်လက်ကြီးကလှုပ်တယ်လို့မသိနဲ့ဝေဒနာဝေဒနာဝေဒနာဝေဒနာဝေဒနာလို့သာသိဝေဒနာဝေဒနာဒါပဲဒီဒီဘာမလို့ကျိုးသားပါသရာစိတ်တင်တော့ဓမ္မကြီးမလျှော့နဲ့ကံဝိဇ္ဇာနဲ့လောကုတ္တရာဝိဇ္ဇာနဲ့အပေါင်းခိုင်းနေတာဟုတ်အဲဝိဇ္ဇာကြီးသမှုပေါင်းခိုင်းတာတော့ ဝိဇ္ဇာဝိဇ္ဇာကြီးနှစ်ဦးဝိဇ္ဇာကြီးနှစ်ဦးပေါက်ခိုင်းနေတာနှုတ်ပါအဲအဝိဇ္ဇာမှာထွက်ပြအောင်အဝိဇ္ဇာကဘယ်လိုလဲအဝိဇ္ဇာကနေရာဝန်းဝန်းယူလိုက်တယ်ခန္ဓာကတင်းတာပေါ်လာလို့တင်းတယ်လို့သွားပြလိုက်ရင်အဲ့ဒါအဝိဇ္ဇာမင်းမဟုတ်ဘူးမချိနဲ့ကချလိုက်တင်းတယ်လို့မသိနဲ့တင်းတယ်လို့သိရင်အဝိဇ္ဇာထုံတယ်လို့သိရင်အဝိဇ္ဇာလက်ရလို့သိရင်အဝိဇ္ဇာခေါင်းရလို့သိရင်အဝိဇ္ဇာပေါင်ရလို့သိရင်အဝိဇ္ဇာရှင်ဆုံးရလို့သိရင်အဝိဇ္ဇာ တင်ပါရုပ်သိရင်အဝိဇ္ဇာအဲ့ဒီအဝိဇ္ဇာကိုရှင်းတဲ့ကံချမင်းကပေါင်းရလို့မရှိမြင်တာကတော့အဘုံပါယုံကြည်အပုံကြည်ဒီပေါ်ဦးစီးနေတာကတင်နာတွေဝေဒနာတောင်းနာလည်းဝေဒနာထုံနာလည်းဝေဒနာအောက်နာလည်းဝေဒနာကြိုက်တာလည်းဝေဒနာကြက်တာလည်းဝေဒနာပူတာလည်းဝေဒနာအေးတာလည်းဝေဒနာရကြလာတာလည်းဝေဒနာဝေဒနာဝေဒနာဝေဒနာဝေဒနာဝေဒနာတစ်လုံးနဲ့ရှိဝေဒနာတစ်လုံးနဲ့သိတယ်အဆုံးလိုက်ကြည့်အဲဒါအသေးကျင့်နေတာနော် အဲဝေဒနာကိုတော်မပြည့်နဲ့တော်မပြည့်နဲ့ဖြုတ်မပြည့်နဲ့ရားရင်မကုန်နဲ့သူ့သဘောကိုဆော့လိုက်ပြီဝေဒနာကိုသိတင်းနဲ့တောင်းနဲ့ရားတယ်လို့ဒီလိုမသိနဲ့အဝိဇ္ဇာစိတ်မဖြစ်စေနဲ့ဝိဇ္ဇာစိတ်နဲ့လက်ကျိုးသားပါသရာစိတ်တွေမှာရှေ့စိတ်နဲ့နောက်စိတ်တော့အယုံကြည်ကြည်အလေကလူသေးသေးမသေးကိလေသာသေးဟဲ့ဒီစိတ်ကိုထားပါဗကမာကြီးတွေ အမေတွေအဖေတွေညီမလေးတွေလုပ်ကြဒီသာသနာကြီးမိအောင်တက်ကြရအောင်အပယ်လို့အပယ်လေးပါတော့အောင်အဲအပယ်လေးပါတော့အောင်လုပ်ပါတရားသိတင်ပါမလျှော့နဲ့မသိနိုင်ဘူးတမင်ကြီးကအားပေးပြီးတင်းနေတာပဲအမေတွေအဖေတွေညီမတွေကိုအားရှိအောင်လို့မသိနိုင်ဘူးအခုနေသိရင်သွားရောနောက်ပြီအဲဝိဇ္ဇာနဲ့ပေါင်းခိုင်းနေတာအဲကျိုးသားတရားသိတင်တော့ဓမ္မကြီးကျိုးသားမလျှော့နဲ့ မသိလည်းမသိနိုင်ဘူးသလာကြီးကြီးတယ်အယုတ်ကြည်ကြည်ရေခံမှုသိသိမသိကိလေသာသိရဆိုမဲ့ဒီစိတ်ကိုထားမလျှော့နဲ့တော့အဲဝေဒနာတလုံးနဲ့ဒီဝေဒနာတင်နာတဲ့ဝေဒနာထုံနာတဲ့ဝေဒနာအောင့်နာတဲ့ဝေဒနာတင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့ပူတဲ့အေးနဲ့လှုပ်တဲ့ရွာတယ်လို့ဒီလိုမသိနဲ့ဘာပဲပေါ်ပေါ်ဝေဒနာဝေဒနာ အဲ့ဒီဝေဒနာဝင်ပြီကဲဝေဒနာကနေပြောင်းမယ်စိတ်အဲ့ဒီဝေဒနာလွတ်သွားဝေဒနာကနေပြီးတော့နာဝေဒနာဟာနာဝေဒနာခန္ဓာနာဝေဒနာနာနာဤတော့ဘာလို့တာလဲလိုက်ကြည့်သဘောဖြတ်ရှုလိုက်နာဤတော့ဘာလို့တာလဲတင်နာလဲခံစားတယ်တောက်နာလဲခံစားတယ်ထုံနာလဲခံစားတယ် ခံစားတဲ့သဘောလေးနာကိုလိုက်တော့ဘယ်လိုခံစားတတ်တယ်ဆိုတာသဘောကိုကြည့်တော့တကူလုံးပြန့်ရှူတော့နာဝလိုက်ဝေဒနာကနာစိတ်ကိုပြောင်းလိုက်နာမဘောဘာလို့ကလဲသူသဘောလိုက်ကြည့်တာတင်နာလည်းခံစားတယ်တောင်းနာလည်းခံစားတယ် ထုံတာလည်းခံစားတယ်အောင့်တာလည်းခံစားတယ်ကြက်တာလည်းခံစားတယ်ဥတာလည်းခံစားတယ်အေးတာလည်းခံစားတယ်ရတက်လာတာလည်းခံစားတယ်ခံစားတဲ့သဘောလေး तू ကခံစားတာပဲရှိကြိုးစားသဘောလေးဖြတ်ရှိတကူလို့ဖြတ်ရှိမလျှော့နဲ့တော့ဓမ္မကြီးကြိုးစားအဝိဇ္ဇာနဲ့ဝိဇ္ဇာနဲ့နေရာယူခိုင်းနေတာနာဣတာမြင်ညာလက္ခဏာခံစားတဲ့သဘောလေးကိုတယောက်ရှိ တင်းနာလည်းခံစားတယ်တောင်းနာလည်းခံစားတယ်ထုံနာလည်းခံစားတယ်တင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောက်နဲ့လို့ဒီတာကအဝိဇ္ဇာနာဣခံစားမှုသဘောလေးတခုတည်းသိနေတာကလောကုတ္တရာဝိဇ္ဇာအဝိဇ္ဇာနဲ့ဝိဇ္ဇာနဲ့ပဲတွားလိုက်ဝေဒနာလည်းချုပ်ကုန်ပြီဝေဒနာတဏှာမဖြစ်တော်ဘူးဝေဒနာမရတော်ဘူးဝေဒနာချုပ်ကုန်ပြီတင်းနာလည်းခံစားတယ်တောင်းနာလည်းခံစားတယ် သိနေလို့မသိနဲ့တောက်နေလို့မသိနဲ့ခံစားတဲ့သဘောလေးတစ်ခုတည်းသာသိခန္ဓာတစ်ခုလုံးပြန်ရှုဖြတ်လိုက်တင်နာလည်းခံစားတယ်တောင်းနာလည်းခံစားတယ်ထုံနာလည်းခံစားတယ်အောက်နာလည်းခံစားတယ်ကြက်ထားလည်းခံစားတယ်ပူတာလည်းခံစားတယ်ဤတာလည်းခံစားတယ်ရတာလည်းခံစားတယ်ရင်းရိုင်တာလည်းခံစားတယ်ခံစားတဲ့သဘောလေးကဘယ်လိုခံစားနေတယ်လဲဆိုတာအဲခန္ဓာတွေကိုအကုန်လုံးဖြန့်ပြီးရှုလိုက်ပြီးတော့ သဘောလုံးဖြတ်ရှုတဏှာလည်းမရှိနဲ့ခံစားရဘယ်လိုခံစားရလဲသဘောလေးလိုက်နာဣတာမြင်ညလက္ခဏာဘယ်လိုခံစားရလဲဆိုတော့သဘောလေးလိုက်ကြည့်ခံစားတဲ့သဘောလေးကိုလိုက်ပါခံစားတာဒီတင်းနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့အောင်းနဲ့ပူနဲ့အေးနဲ့လှုပ်တယ်ရွတယ်ဖြစ်တယ်ပြက်တယ်လို့မသိနဲ့ဖြစ်တယ်ပြက်တယ်လို့သိတာနောက်သေးအောင်အဲမရှိတာကြီးကိုသိနေတာရှိတာကဘာလဲပြစ္ဆုတ်တာနာရုပ်ဝေဒနာနာခံစားနေတာခံစားတဲ့လက္ခဏာကိုသာသိ ဘယ်လိုခံစားတယ်ဆိုတော့သဘောလေးကိုလိုက်ခံစားတဲ့သဘောလေးကဘယ်လိုတကူဖြတ်ရှုဘယ်လိုခံစားတယ်ဆိုတော့သဘောလေးကိုလိုက်အဲ့ဒီဟာကိုလောကုတ္တရာဝိဇ္ဇာနဲ့ပေါင်းခါပေါင်းပါပြီဗျာအဲအဲ့ဒီလိုခံစားတဲ့သဘောဆိုအတိတ်ကကံတွေမရှိတော့ဘူးပြတ်ကုန်ပြီအဝိဇ္ဇာပြည့်ပြီနာဣတာမြင်ရလက္ခဏာဘယ်လိုခံစားတယ်လဲဆိုတာသဘောလေးကိုလိုက် ဘယ်လိုခံစားတယ်လဲဆိုတော့သဘောလေးဒီတလုံးနဲ့လာလိုက်အထုလုံးမနေရဘူးကျက်ကျက်ကျက်ဒုံးနဲ့သွားဂျုံဂျုံမြန်နဲ့ရှင်းမနေနိုင်ဘူးဖြစ်ပြီးပြက်တယ်အာဝေဒနာတွေလိုက်မနေနိုင်ဘူးနှလုံးသွင်းနေတဲ့တခါတည်းကျက်နဲ့သွားတယ်ဖော်ကာနဲ့သွားတယ်ဒုံးပြိုင်နဲ့သွားတယ်အဲကျိုးစားကျိုးစားရရမလျှော့နဲ့တော့ဓမ္မကြီးတွေဓမ္မကြီးတွေကျိုးစား ကျိုးသားတွေကျူးလေရစ်မိတ်မရှောင်းနဲ့တော့ဓမ္မကြီးမသေးနိုင်ဘူးဒါအခုအဝိဇ္ဇာနဲ့လောကုတ္တရာဝိဇ္ဇာနဲ့ပေါင်းနေဟုတ်လုံနေတာကျိုးစားတော့သရာအရေးကြီးပြီနော်သရာသရာသရာအဲ မသိနိုင်ဘူးဓမ္မကြီးအယုံကြည်ကြည်ဤကသိခြင်းသိရောအခုနေပြီမြတ်အခုနေပြီနတ်ပြည်သွားရောကြိုးစားပါဗရာသိတင်မှာရှင်းစိတ်ကဒီမဲ့တင်းနဲ့တောက်နဲ့ထုံနဲ့ဇိုးနဲ့စိတ်တွေမဖြစ်စေနဲ့အကုသိုလ်စိတ်တွေမဖြစ်စေနဲ့အဝိဇ္ဇာစိတ်မဖြစ်စေနဲ့ဝိဇ္ဇာကြီးဖြစ်မိစေလောကုတ္တရာဝိဇ္ဇာနာဣသာမေယလက္ခဏာဘယ်လိုခံစားရလဲသဘောလေးလိုက်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 လောကုတ်တရားဝိဇ္ဇာအသိကိုနာဤသာမြင်ညလက္ခဏာခံစားတဲ့သဘောလေးသာသိလိုက်ပါလောကုတ်တရားဝိဇ္ဇာနဲ့ပေါင်းလိုက်ပါအဝိဇ္ဇာခြိကံထုတ်လိုက်ပါတင်းတယ်လို့အဝိဇ္ဇာကိုခြိကံလိုက်ပါတောက်တယ်လို့သိတဲ့စိတ်ကိုခြိကံလိုက်ပါအဝိဇ္ဇာစိတ်ထုံတယ်လို့သိတာအဝိဇ္ဇာစိတ်ကြက်တယ်လို့သိတာအဝိဇ္ဇာစိတ်ပူတယ်လို့သိတာအဝိဇ္ဇာစိတ်အေးတယ်လို့သိတာအဝိဇ္ဇာစိတ် အေးဒါလည်းဝေဒနာလို့နာဣတာမြင်ညာလက္ခဏာခံစားတယ်လို့သိလိုက်တာလောကုတ္တရာဝိဇ္ဇာတေနာကအဝိဇ္ဇာခံစားတတ်တဲ့သဘောနဲ့သိလိုက်တာကလောကုတ္တရာဝိဇ္ဇာဟောပြီဖြတ်ရှင်တော့ဓမ္မကြီးဖြတ်ရှင်တော့ညီမတွေဖြတ်ရှင်အမတွေဖြတ်ရှင်အမေတွေဖြတ်ရှင်တော့နာဣတာမြင်ညာဘယ်လိုခံစားရလဲဆိုတာခံစားတဲ့သဘောလေးကိုလိုက်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 ရှင်းစိတ်ကလေးကတော်ခြင်းနောက်စိတ်ကတွန့်တင်မှာအမေတွေညီမတွေနှမတွေဒီမဲ့အပင်မခံပြီးတော့ဒီမဲ့အတိပေးနေတာနော်အဲရသခြင်းနုံးတို့ရသခြင်းနုံးတို့အဝိဇ္ဇာမပေါင်းတဲ့နဲ့ဝိဇ္ဇာကြီးနဲ့ပေါင်းအောင်လို့ကြိုးစားပါဒကမကြီးတွေဒကာကြီးတွေနှလုံးသွင်းမှန်းနေပါစေဥပဒေမှားတဲ့အတိုက်လိုက်ပါအဝိဇ္ဇာစိတ်မဖြစ်ပါသေးနဲ့ သေးတယ်တောင်းတယ်လှုပ်လှုပ်တယ်ရွတယ်ဖြစ်တယ်ပြက်တယ်ဆိုတာအဝိဇ္ဇာတွေမရှိတာတွေရှိတာကဘာလဲနာဝေဒနာပေါ်လာရင်နာနိုင်တော့ဘာလို့လဲခံစားခံစားတဲ့သဘောလေးတစ်ခုတည်းသိနေတော့ပေါ့ဝိဇ္ဇာကြီးဖြစ်သွားပြီရှင်းမနေဘူးလွယ်လွယ်လေးနဲ့အတူချုပ်ပြီးတော့ကျက်နေသွားမယ်အဲကျက်ကျက်ကျက်လေးပြမြန်မြန်ခင်းရအောင်လို့အဝိဇ္ဇာစိတ်တွေမဖြစ်သေးနဲ့ တင်းတယ်လို့တောင်းတယ်လို့ထုံတယ်လို့မသိနဲ့အဝိဇ္ဇာလှုပ်တယ်ညွှတယ်ရတယ်ဖြစ်တယ်ပြက်တယ်လို့မသိနဲ့အဝိဇ္ဇာအဝိဇ္ဇာစိတ်ကိုချုပ်ကုန်နေတယ်အဝိဇ္ဇာကြောင့်သင်္ခါရသင်္ခါရကြောင့်ဝေဒနာဖြစ်ပြီးယုံနာနေဖြစ်ကြအဲအဝိဇ္ဇာကိုချီကန်ထုတ်လိုက်တလုံးနဲ့သိလိုက်နာဣတာမြင်ရလက္ခဏာဘယ်လိုခံစားတယ်လဲလို့လိုက်နေသဘောလေးကိုတင်းတာလည်းခံစားတယ်တောင်းတာလည်းခံစားတယ် လွယ်လွယ်လေးနဲ့နှီးပြီးလာပြမှန်လို့ရှိရလွယ်လွယ်လေးရအဲနှီးပြီးလာပြမဟုတ်လို့ရှိရအမလေးကဘာသတိကျသစ္စာလေးပါးကိုဘယ်တော့မှမရဘူးအဲ့ဒါဓမ္မကြီးတွေပေါ်တာကသစ္စာကိုသိနေတာသင်လာတာလည်းနာဤလက္ခဏာခံစားလိုက်တယ်တောင်းတာလည်းခံစားထုံတာလည်းခံစားအောင့်တာလည်းခံစားကြက်တာလည်းခံစားပူတာလည်းခံစားအေးတာလည်းခံစား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 ခါရဲလို့မသိနဲ့လက်ရဲလို့မသိနဲ့ခေါင်းရဲလို့မသိနဲ့ဘာပဲပေါ်ပေါ်ပေါ်လိုက်ရင်မြင်လိုက်တာခံစားမှုတော့ပဲနာဣသမြင်ညာလက္ခဏာခံစားတာပဲဘာပဲပေါ်ပေါ်ခံစားတဲ့သဘောသာပြီးတင်းနာလည်းခံစားတယ်တောက်နာလည်းခံစားတယ်ထုံနာလည်းခံစားတယ်အောက်နာလည်းခံစားတယ်ကြက်တယ်လာတာလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ် လှုပ်ထားလဲခံစားတယ်။ရာတက်လာတာလဲခံစားတယ်။ခံစားတဲ့သဘောလေးကိုဘယ်လိုခံစားမလဲလို့တကူလို့ဖြတ်ရှုတာ။ဖြတ်ရှုတာတကူလို့ဖြတ်ရှုတာ။အဲတဏှာလည်းမရှုနဲ့နော်။တဏှာလည်းရှုရင်ဥပါဒံဖြစ်သွားမယ်။နာဣတာမြင်ညဘယ်လိုခံစားတယ်လို့သဘောလေးကိုလိုက်။တကူလို့ဖြတ်ရှုလိုက်။သိအလုပ်ဒီပဲ။မလျှော့နဲ့နော်ဓမ္မကြီးမလျှော့နဲ့။အဲညီမလေးတွေမလျှော့နဲ့နော်။မလျှော့နဲ့ အသေးမြတ်အောင်လို့ပေးနေတာအဲမလျှော့နဲ့အဝိဇ္ဇာကိုမသိနဲ့ဝိဇ္ဇာကိုသိအဝိဇ္ဇာချုပ်သွားအောင်လိုက်အဝိဇ္ဇာစိတ်မဖြစ်စီနဲ့တင်းနေတောက်နေထုံနေပြင်းနေအောက်နေဆိုတဲ့အဝိဇ္ဇာစိတ်အဲ့ဒီစိတ်ကြီးမဖြစ်စီနဲ့နာဣတာမြင်ရလက္ခဏာဘယ်လိုခံစားရလဲလို့သဘောလေးကိုလိုက်သဘောလေးလိုက်ပြီဆိုရင်ဝိဇ္ဇာကြီးကုသိကြိုးစားတော့မလျှော့နဲ့တော့ ဒါအရေးကြီးတာပဲစိတ်စိတ်ကတော်ခြင်းနောက်စိတ်ကတော်ခြင်းအယုံကြည်ကြည်အခန်းသိခြင်းနဲ့ပြီးတော့ငါမမဟုတ်ပဲနာနဲ့ရုပ်တာရှိမြင်နေတာရဲ့ဒါကြအလိုကအယုံကြည်အပုပ်ကြီးအမဲလေးဒီပေါ်ဥသိနေတာကဝေဒနာအဲဝေဒနာဖြစ်လာမှနာကခံစားခံစားတဲ့သဘောလေးလိုက်တာအဲမြင်နေတာရဲ့ဒါကြအလိုကကြီးဒါကြီးကဘာမှသိတတ်တဲ့တရားမရှိဘူးအပုပ်ကြီး အနှစ်သာရမရှိတဲ့ယုတ်တရားကြီးဒါကြီးကိုအကောင့်ထင်မနေနဲ့အပုတ်ကြီးအဲဒီပေါ်ဥသိနေတာကဝေဒနာလေးဝေဒနာလေးဖြစ်လာမှနာကခံစားတယ်အဲဒီတော့ဝေဒနာကိုမသိနဲ့တော့ခံစားတဲ့သဘောလေးကိုသိဘယ်လိုခံစားတယ်လဲဆိုသဘောလေးလိုက်ကြိုးစားဗရာစိတ်ကမလျှော့နဲ့တော့ဓမ္မကြီးမလျှော့နဲ့မလျှော့နဲ့ရှေ့စိတ်ကတော်ရင်နောက်စိတ်ကလေးကတော်တယ် အဝိဇ္ဇာနဲ့ဝိဇ္ဇာနဲ့အပေါက်ခိုင်းတာအဝိဇ္ဇာနဲ့ဝိဇ္ဇာနဲ့ပူးတွဲနေတဲ့ဥစ္စာခွာထုတ်လိုက်တင်းတယ်လို့မသိတဲ့အဝိဇ္ဇာတောင်းတယ်လို့မသိတဲ့အဝိဇ္ဇာအဲ့ဒါကြီးအဝိဇ္ဇာစိတ်ထုံတယ်လို့မသိနဲ့ကြိုက်တယ်လို့မသိနဲ့ကြက်တယ်လို့မသိနဲ့လက်ရချီရကိုယ်ရလို့မသိနဲ့အဲ့ဒီလိုသိတာအဝိဇ္ဇာ နာဣတာမြညာလက္ခဏာဘာပဲပေါ်ပေါ်ခံစားတဲ့သဘောလေးသိလိုက်ရင်လောကုတ္တရာဝိဇ္ဇာအဲအဝိဇ္ဇာနဲ့ဝိဇ္ဇာနဲ့အဝိဇ္ဇာနေရာကိုဝိဇ္ဇာကနေရာဝင်ယူတာပဲအဝိဇ္ဇာစိတ်မဖြစ်သေးနဲ့တော့တက္ကမကြီးတွေတင်းတယ်လို့သိလိုက်ရင်အဝိဇ္ဇာဖြစ်သွားပြီပိုတင်းလာလိမ့်ကြိုက်တယ်လို့ဖြစ်ဒီလိုသိလိုက်ရင်အဝိဇ္ဇာစိတ်ဖြစ်သွားပြီပိုကြိုက်လာမယ်ပိုထုံလာမယ် ဥပါဒဖြစ်သွားပြီလေဝေဒနာတဏှာကိုပုံပြီလေမဖြစ်ပါသေးနဲ့နာဣတာမြညာလက္ခဏာဘယ်လိုခံစားရလဲဆိုသဘောလေးလိုက်တင်နာလည်းခံစားတယ်တောက်နာလည်းခံစားတယ်ထုံနာလည်းခံစားတယ်အောက်နာလည်းခံစားတယ်ကြက်တာလည်းခံစားတယ်ပူတာလည်းခံစားတယ်အိတာလည်းခံစားတယ်ရာတက်လာတာလည်းခံစားတယ်ခံစားတဲ့သဘောသက်သက်ကလေးပဲရှိတော်တယ် တင်းနဲ့တောက်နဲ့ထုံနဲ့ဆိုတဲ့အဝိဇ္ဇာစိတ်မဖြစ်စီနေတော့ဝိဇ္ဇာလောကုတ္တရာဝိဇ္ဇာကြီးနဲ့ပေါင်းကြတော့အဝိဇ္ဇာခွာလိုက်တော့အဝိဇ္ဇာစိတ်ကိုတင်းနေဆိုတဲ့အဝိဇ္ဇာစိတ်ကိုခွာပလိုက်တောက်လာတယ်ဆိုတဲ့သိတဲ့စိတ်ကိုခွာပလိုက်ထုံတယ်လို့သိတဲ့စိတ်ကိုအဝိဇ္ဇာကိုခွာလိုက်ကြိုက်တယ်လို့သိတဲ့အဝိဇ္ဇာကိုခွာလိုက်ပူတယ်လို့သိတဲ့အဝိဇ္ဇာကိုခွာလိုက် အေးတယ်လို့သိတဲ့အဝိဇ္ဇာကိုခွာလိုက်ရတယ်လို့သိတဲ့အဝိဇ္ဇာကိုခွာလိုက်သင်္နာလဲဝေဒနာနာခံစားဖို့သဘောပဲထုံလာတာလဲခံစားတယ်ကြက်တယ်လာတာလဲခံစားတယ်ရာတယ်လာပြန်လဲခံစားတယ်တင်းတယ်လာပြန်လဲခံစားတယ်ပူတယ်လာလဲခံစားတယ်အေးတယ်လာလဲခံစားတယ် လှုပ်ပြီးတက်လာလဲခံစားတယ်။ရတက်လာလဲခံစားတယ်။ခံစားတဲ့သဘောတရားလေးသိလိုက်ပြီဆိုရင်လောကုတ္တရာဝိဇ္ဇာအဝိဇ္ဇာပြည့်ပြီ။အဝိဇ္ဇာပြည့်တော့ဝိဇ္ဇာကြီးကနေရာဝင်ရွက်တယ်။မင်းမလာနဲ့တော့ဟေးငါကနိုင်ပြီလို့ပြောပြီးဝိဇ္ဇာကြီးကမင်းဘယ်တော့မှမလာနဲ့ငါရှိဘူး။တခါတော့ချစ်ကံထောက်ကြ။တင်းနေဆိုတဲ့အဝိဇ္ဇာတောက်နေဆိုတဲ့အဝိဇ္ဇာ ကြိုက်တယ်ဆိုတဲ့အဝိဇ္ဇာလှုပ်တယ်ဆိုတဲ့အဝိဇ္ဇာရတယ်ဆိုတဲ့အဝိဇ္ဇာဖြစ်တယ်ဆိုတဲ့အဝိဇ္ဇာဖြစ်တယ်ပြက်တယ်ဆိုတဲ့အဝိဇ္ဇာအဝိဇ္ဇာမလာတဲ့အတိုင်းတော့ဘူးပြေးပြီတကယ်ရှိတဲ့ဝိဇ္ဇာကြီးကတင်းနာပေါ်လဲခံစားတဲ့သဘောလေးတောင်းနာပေါ်လဲခံစားတဲ့သဘောလေးကြက်လာတာပေါ်လဲခံစားတဲ့သဘောလေးရာတက်လာလဲခံစားတဲ့သဘောလေး ထုံပြီးတက်လာလဲခံစားတဲ့သဘောလေးကြက်ပြီးတက်လာလဲခံစားတဲ့သဘောလေးယုံပြီးကြလာလဲခံစားတဲ့သဘောလေးခံစားတဲ့သဘောလေးကိုဇလုံးနဲ့သိလိုက်ပြီဆိုရင်လောကုတ္တရာဝိဇ္ဇာကနားထိုင်လိုက်ပြီဝေဒနာပေါ်နားထိုင်လိုက်ပြီအဝိဇ္ဇာနားမထိုင်တော့ဘူးပြည့်ပြီအဲလောကုတ္တရာဝိဇ္ဇာကြီးနဲ့များများပေးတာမဟုတ်တလုံးနဲ့တခါတည်းအတိလေးကြောက်ပေးတာအဝိဇ္ဇာနဲ့ ဝိညာပြောင်းပြီနှလုံးသွင်းပါနှလုံးသွင်းပါမလျှော့နဲ့နော်ဒကာကြီးမလျှော့နဲ့နော်ဒကမာကြီးမလျှော့နဲ့နော်မလျှော့နဲ့တော့ဓမ္မကြီးသဲကြီးခံနိဗ္ဗာန်ရတယ်ဘယ်သဲကြီးခံနိုင်မလဲအဲ့ဒီခန္ဓာတွေကရုပ်ဝေဒနာတွေကို သဲကြီးခံပြီးတော့သဘောကိုဆုံးအောင်လိုက်ပြီးနာဤခံစားဖို့သဘောလေးကိုဆုံးလိုက်ကြည့်ဆုံးလိုက်ပဲမလျှော့နဲ့မလျှော့နဲ့နော်ဒကမာကြီးတွေကိုအတိပေးပြီးတော့ဒီမှာပြင်ပြမှာဆိုလို့အဆုံးလေးလိုက်ခိုင်းအောင်အတိတွေပေးနေတာဒီမှာအပင်မခံပြီးတော့ဒကမာကြီးတွေကိုတခါတည်းဘေးတွေဒုက္ခတွေလွတ်လွတ်အောင်လို့ခွေးတွေဝက်တွေနွားတွေရေတွေကငါးတွေဖြစ်မှာဆိုလို့ငရဲတွေခံရမှာဆိုလို့ အဲ့ဒါအသိတခါတည်းအပင်မခံပြီးတော့ဓမ္မကြီးတွေဒကာကြီးတွေအသိပေးနေတာစူးစမ်းကြပေးပြီးခြားခြားဓမ္မကြီးတွေလာပြီးတော့ပေးနေတာမသိလို့လာပေးနေတာမဟုတ်ဘူးသိလို့ပေးတာစူးစမ်းအဲအဝိဇ္ဇာစိတ်နဲ့ဝိဇ္ဇာစိတ်နဲ့ပြောင်းနေတာစူးစမ်းပါသရာသိကေမှာမလျှော့နဲ့တော့မသိနိုင်ဘူးအယိုးကြည်ကြည်အေးခံလူသေးသေးရောဟဲ့ဒီဒုက္ခဝေဒနာကြီးသုံးအောင်ငါလိုက်ကြည့် ဘဘောဆုံးပြီးမှငါထားအဲ့ဒီလိုသေရနာထားပါဝိဇ္ဇာနဲ့ပေါင်းပါအဝိဇ္ဇာနဲ့မပေါင်းပါနဲ့အဝိဇ္ဇာမသိနဲ့အဝိဇ္ဇာစိတ်မဖြစ်စီနဲ့ဝိဇ္ဇာစိတ်ဖြစ်နေပါစေအဲနာဣတာမြင်ရလက္ခဏာဘယ်လိုခံစားရလဲတကူတော့ဖြတ်ရှုသဘောကိုဘယ်လိုလိုက်ကြည့်ဘယ်လိုခံစားရလဲဆိုတော့သဘောလေးကိုလိုက်ကြည့် တင်နာလည်းခံစားတယ်တောင်းနာလည်းခံစားတယ်အခုပြင်းရလို့တင်စားပြီးပြောတာပြစ္ဆုတ်ပါဆက်ဆက်ကလေးရုပ်ဝေဒနာနဲ့ခံစားတဲ့သဘောလေးခံစားတဲ့သဘောလေးကိုကြည့်တင်နာလည်းခံစားတယ်တောင်းနာလည်းခံစားတယ်ထုံနာလည်းခံစားတယ်အောင့်နာလည်းခံစားတယ်ကြက်တာလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ်ရတက်လာတာလည်းခံစားတယ်လှုပ်လာတာလည်းခံစားတယ်တင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့ဆိုတော့ဒီလိုမှသိနေတော့ အဲ့လိုသိလိုက်တာအဝိဇ္ဇာနာဣခံစားဖို့သဘောလေးသိလိုက်တာကလောကုတ္တရာဝိဇ္ဇာဝိဇ္ဇာဝိဇ္ဇာတီးနေပါစေနစိတ်ထဲတော့ဝိဇ္ဇာနဲ့အပေါင်းခိုင်းနေတာနော်အမြတ်ဆုံးတရားနော်အဲ့ဒီလိုလက္ခဏာစိတ်ကလေးတင်ပြီးတော့ခန္ဓာတွေကဒီလိုသိလိုက်ပြီးဆိုအမလီဒါနကုသကံတွေအကျိုးပေးတော့မယ်အတိတ်ကပြုထားတဲ့အကျိုးပေးတော့မယ်အဲ အကျိုးပေးတော့မဲဗျအဲသိတရားပုံထူတာနဲ့ဘာမှမဆိုင်တော့ဘူးအဲလောကုတ္တရာဝိဇ္ဇာကြီးနဲ့ပေါင်းလိုက်ပြီကံဝိဇ္ဇာလွတ်နေပြီလောကုတ္တရာဝိဇ္ဇာကြီးနဲ့အကျိုးပေးမလို့ပေါင်းပြီးပေါင်းပါလောကုတ္တရာဝိဇ္ဇာကြီးနဲ့ပေါင်းပါနှလုံးသွင်းတော့တကောလုံးဖြန့်ရှုတော့ကြိုးစားပါ ဒရာအရင်ကြည့်ပြီးတော့ဒကမာကြီးတွေမလျှော့နဲ့နော်သဘောလေးကိုဆုံးလိုက်ကြည့်နာဤလက္ခဏာဘယ်လိုခံစားရလဲဆိုတော့ဆုံးလိုက်ကြည့်ဆုံးလိုက်ကြည့်ပါမလျှော့နဲ့ဝေဒနာခံစားရရင်ပြင်းပြင်းရှူသွားပါဒကာကြီးတွေပြင်းပြင်းလေးရှူသွားတော့မလျှော့နဲ့ဒကမာကြီးတွေပြင်းပြင်းလေးရှူသွားတော့ဝေဒနာခံစားနေရရင်ပြင်းပြင်းလေးရှူသွားနာဤလက္ခဏာဘယ်လိုခံစားရလဲလို့သဘောလေးကိုလိုက် ပြင်းပြင်းလေးရှူပါပြင်းပြင်းလေးရှူပါ လင်နာကိုတမာရီမှနိုင်တယ်ရှူပေးမှမရှူရင်မနိုင်ဘူးတခါလဲမှိတ်ပြီးလိုက်နေအဲမောဟသတိပဋ္ဌာန်မောဟပတနာအမလေးမှိတ်ပိတ်နေတာကမောဟတွေမောဟတွေဖြစ်မှဆိုလို့ကြိုးစားကြိုးစားအိပ်ပျော်သွားမယ်မှိတ်နေအိပ်ပျော်သွားမယ်အဲဒါပြင်းပြင်းနဲ့ရှူသွားဝေဒနာလည်းနိုင်ရောအဲဝေဒနာလိုက်ပြန်တော့လည်းနာဤတာမြင်ညလက္ခဏာခံစားတဲ့သဘောလို့ဘယ်လိုခံစားလဲသဘောလေးလိုက်မလျှော့နဲ့တော့တရားအရေးကြီးတာပဲ အဲတကယ်လို့ဖြတ်ရှုအဲတကယ်လို့ဖြတ်ရှုတာတဏှာလည်းမရှုနဲ့တော့ဘယ်လိုခံစားကြလဲလို့သဘောလေးကိုလိုက်သဘောလေးကိုလိုက်သဘောလေးကိုလိုက်ခံစားတတ်တဲ့သဘောလေးဘယ်လိုခံစားကြလဲဆိုတော့သဘောလေးကိုလိုက်အဆုံးလိုက်ကြည့်တင်းနေတောက်နေထုံနေခြင်းနဲ့အောက်နေလို့မသိနဲ့အောက်ဝိဇ္ဇာအစိတ်တွေမဖြစ်စီနဲ့အောက်ဝိဇ္ဇာအသိတွေမသိနဲ့ တင်းနဲ့တောက်နဲ့ထုံနဲ့ကျွင်းနဲ့ပူနဲ့အေးနဲ့လှုပ်တဲ့ရွာနဲ့ဆိုတာအဝိဇ္ဇာတိဝိဇ္ဇာအတိကဘာလဲနာဣသာမြင်ညာလက္ခဏာပြစ္ဆုတ်ပါခံစားတယ်အဲ့ဒါကလောကုတ္တရာဝိဇ္ဇာဝိဇ္ဇာအတိကိုသိပါရှော့မပေးနဲ့တော့ဒကမာကြီးစူးစမ်းဒရာနဲ့လှုပ်ပါကဲအမေကြီးနေတော့မလျှော့နဲ့တော့ဝေဒနာသိမိခံ ဝိဇ္ဇာနဲ့ပေါင်းအဝိဇ္ဇာနဲ့မပေါင်းနဲ့နာတယ်လို့သွားမသိနဲ့ကြိုက်တယ်လို့မသိနဲ့ထုံတယ်လို့မသိနဲ့ကြက်တယ်လို့မသိနဲ့တင်ပါရဲလို့မသိနဲ့ပေါင်းရဲလို့မသိနဲ့ရှင်းစလုံးရဲလို့မသိနဲ့လက်ရဲလို့မသိနဲ့ကိုရဲလို့မသိနဲ့ဘာပဲပေါ်ပေါ်နာဤခန္ဓာမှုသဘောဘယ်လိုခန္ဓာတယ်လဲတကောလုံးဖြန့်ရှုတင်တာလည်းခန္ဓာတယ် တောက်နာလည်းခံစားတယ်ထုံနာလည်းခံစားတယ်အောက်နာလည်းခံစားတယ်ကြက်တာလည်းခံစားတယ်ပူတာလည်းခံစားတယ်ခံစားတဲ့သဘောလေးပဲရှိအဲ့သဘောလေးကိုလိုက်မလျှော့နဲ့ကြိုးစားပါညီမလေးတွေလောက်ကြတော့နမလေးတွေလောက်ကြအမတွေလောက်ကြတော့အမေတွေလောက်ကြအဖေတွေအကိုတွေတွေတော်တွေမိကြီးတွေလောက်ကြအဲဝိဇ္ဇာနဲ့ပေါင်းကြ အဝိဇ္ဇာနဲ့မပေါင်းနဲ့တင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့လို့မသိနဲ့အဲ့ဒီလိုသိလိုက်ရင်ဝိဇ္ဇာနဲ့သွားအဝိဇ္ဇာနဲ့ပေါင်းဝိဇ္ဇာထွက်ပြေးလေအဲဝိဇ္ဇာကဘာလဲနာဣသာမြင်ရလက္ခဏာဘယ်လိုခံစားတယ်လဲဆိုတော့ခံစားတဲ့သဘောလေးကိုသိခံစားတဲ့သဘောလေးသိလိုက်ရင်ဝိဇ္ဇာအဲ့ဒီဝိဇ္ဇာကိုသိပါအဝိဇ္ဇာကိုမသိပါနဲ့တင်းတယ်လို့မသိနဲ့အဝိဇ္ဇာတောင်းတာကိုမသိနဲ့အဝိဇ္ဇာကို ထုံတယ်လို့မသိနဲ့အဝိဇ္ဇာကြိုက်တယ်လို့မသိနဲ့အဝိဇ္ဇာပြတ်တယ်လို့မသိနဲ့အဝိဇ္ဇာယိုကြလာတယ်လို့မသိနဲ့အဝိဇ္ဇာပူတယ်လို့မသိနဲ့အဝိဇ္ဇာအေးတယ်လို့မသိနဲ့အဝိဇ္ဇာရတယ်လို့မသိနဲ့အဝိဇ္ဇာလှုပ်တယ်လို့မသိနဲ့အဝိဇ္ဇာရိမ့်ရိုင်းတယ်လို့မသိနဲ့အဝိဇ္ဇာ ဘာပဲပေါ်ပေါ်နာဤခံစားမှုသဘောသဘောတရားလေးသာသိလိုက်ပါတင်နာလည်းခံစားတယ်ထုံနာလည်းခံစားတယ်ခံစားတဲ့သဘောလေးသိလိုက်တာကဝိညာဉ်တင်နာလည်းခံစားတယ်တောင်းနာလည်းခံစားတယ်တင်နာကအဝိဇ္ဇာခံစားတာကဝိဇ္ဇာထုံတယ် ထုံတယ်လို့သိလိုက်ရင်အဝိဇ္ဇခံစားတယ်လို့သိလိုက်တာကဝိဇ္ဇပြတ်တယ်လို့သိလိုက်ရင်အဝိဇ္ဇခံစားတဲ့သဘောလေးသိလိုက်ရင်ဝိဇ္ဇတင်းတယ်လို့သိလိုက်ရင်အဝိဇ္ဇခံစားတဲ့သဘောသိလိုက်ရင်ဝိဇ္ဇကျင်တယ်လို့သိရင်အဝိဇ္ဇခံစားတဲ့သဘောလေးသိလိုက်ရင်ဝိဇ္ဇကြိုက်တယ်လို့သိလိုက်ရင်အဝိဇ္ဇ ခံစားတဲ့သဘောတွေသိလိုက်ရင်ဝိဇ္ဇာကြက်တယ်လို့သိလိုက်ရင်အဝိဇ္ဇာခံစားတဲ့သဘောလေးသိလိုက်ရင်ဝိဇ္ဇာပူတယ်လို့သိလိုက်ရင်အဝိဇ္ဇာခံစားတဲ့သဘောလေးသိလိုက်ရင်ဝိဇ္ဇာအေးတယ်လို့သိလိုက်ရင်အဝိဇ္ဇာခံစားတဲ့သဘောလေးသိလိုက်ရင်ဝိဇ္ဇာနှစ်စိတ်ထဲပြောင်းနေတာနော်အဝိဇ္ဇာနဲ့ဝိဇ္ဇာနဲ့နှလုံးနဲ့ချက်တို့ ဒါလေးမပြောင်းနိုင်ဘူးလားအဝိဇ္ဇာပစ္စယသင်္ခါရလွတ်ဖို့မလိုဘူးဖာတော့ဖာတာတွေလွတ်နေဖို့မလိုဘူးတင်းတာဘောမသိတဲ့ဝေဒနာခံစားတဲ့လက္ခဏာကိုသိလိုက်နာဣလက္ခဏာခံစားတဲ့တင်းတာလည်းတင်းတယ်လို့သိလိုက်ရင်အဝိဇ္ဇာခံစားတဲ့သဘောလေးသိလိုက်ရင်ဝိဇ္ဇာနှလုံးနဲ့ပြောင်းပြီးတာနှလုံးနဲ့လွယ်လွယ်လေးနဲ့အဲဒီနှလုံးထဲမှာမပြောင်းနိုင်ဘူးလား ကြိုက်တယ်လို့မသိနဲ့အဝိဇ္ဇာကိုကြိုက်တယ်လို့မသိနဲ့ခန္ဓာတဲ့သဘောကိုသိလိုက်ရင်ဝိဇ္ဇာကြိုက်တယ်လို့သိလိုက်ရင်အဝိဇ္ဇာကြက်တယ်လို့သိလိုက်ရင်အဝိဇ္ဇာခံစားတဲ့သဘောလေးသိလိုက်ရင်ဝိဇ္ဇာပူတယ်လို့သိလိုက်ရင်အဝိဇ္ဇာနာဤခံစားတဲ့သဘောလေးသိလိုက်ရင်ဝိဇ္ဇာပေါင်းရဲ့လို့သိလိုက်ရင်ဝိအဝိဇ္ဇာခံစားတဲ့သဘောလေးသိလိုက်ရင်ဝိဇ္ဇာ လက်ရဲလို့သိလိုက်ရင်အဝိဇ္ဇာခံစားတဲ့သဘောလေးသိလိုက်ရင်ဝိဇ္ဇာဗိုက်ရဲလို့သိလိုက်ရင်အဝိဇ္ဇာခံစားတဲ့သဘောလေးသိလိုက်ရင်ဝိဇ္ဇာကြောရဲလို့သိလိုက်ရင်အဝိဇ္ဇာခံစားတဲ့သဘောလေးသိလိုက်တာဝိဇ္ဇာပေါင်ရဲလို့သိလိုက်ရင်အဝိဇ္ဇာခံစားတဲ့သဘောလေးသိလိုက်ရင်ဝိဇ္ဇာ ရှိသလုံးရဲ့လို့သိလိုက်ရင်အဝိဇ္ဇာခံစားတဲ့သဘောလေးသိလိုက်တာကဝိဇ္ဇာအဲအဝိဇ္ဇာနဲ့ဝိဇ္ဇာနဲ့ဒီနဲ့စိတ်ထဲပြောင်းပေးတာကျိုးစားမလျှော့နဲ့တော့ဓမ္မကြီးကျိုးစားဗရာရေးကြီးတယ်မလျှော့နဲ့အဝိဇ္ဇာနဲ့ဝိဇ္ဇာနဲ့စစ်တိုက်နေတာမလျှော့နဲ့တော့ မသိနိုင်ဘူးနှစ်စိတ်ထဲပြောင်းပေးနေတာစိတ်အလုပ်တွေဒီစိတ်တွေကိုသိမှတရားဆိုတာစိတ်သိမှပေးနိုင်စိတ်မသိဘဲနဲ့ဘာပေးနိုင်ပညာနဲ့သိလို့မရဘူးစိတ်အလုပ်တွေကြိုးစားဗလာအရေးကြီးတယ်နှစ်စိတ်ထဲပြောင်းပေးတာမလုံနိုင်ဘူးလားဒကမာကြီးတို့လွယ်လွယ်လေးလွယ်လွယ်လေးလွယ်လွယ်လေးဒုံးတွေချက်တွေနဲ့ပို့နေတာ မလျှော့နဲ့နော်ဓမ္မကြီးတွေသဲကြီးခံနော်သဲကြီးခံနိဗ္ဗာန်ရဘယ်သဲကြီးခံမှနိဗ္ဗာန်ရအစ္ဆတသဏ္ဍာန်ကရုပ်ဝေဒနာတွေကိုအစနဲ့အလယ်နဲ့အဆုံးနဲ့သဘောလေးကိုသုံးအောင်လိုက်ကြည့်နာဣသာမြင်ညလက္ခဏာခံစားတဲ့သဘောလေးကိုသုံးအောင်လိုက်ကြည့်သုံးအောင်လိုက်ကြည့်မလျှော့နဲ့နော် နာဤလက္ခဏာဘယ်လိုခံစားရတယ်လို့သဘောလေးကိုလိုက်ကြိုးစားပါဓမ္မကြီးကြိုးစားတော့မလျှော့နဲ့တော့နာဤသာမြင်ရလက္ခဏာဘယ်လိုခံစားရတယ်လို့သဘောလေးကိုလိုက်တင်းနာလည်းခံစားတယ်တောင်းနာလည်းခံစားတယ်ထုံနာလည်းခံစားတယ်အောင့်နာလည်းခံစားတယ်ကြက်ထာလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ် လှုပ်ထားတဲ့ခံစားရရတာလေခံစားရခံစားတဲ့သဘောတရားလေးသာသိလိုက်ပါပူတယ်လို့မသိနဲ့အေးတယ်လို့မသိနဲ့ရတယ်လို့မသိနဲ့လှုပ်တယ်လို့မသိနဲ့ကြိုက်တယ်လို့မသိနဲ့ယိုကြလာတယ်လို့မသိနဲ့ဘာပဲပေါ်ပေါ်နာဤသာမြင်ညာလက္ခဏာခံစားတဲ့သဘောတရားလေးသာသိလိုက်ပါဒါပဲနိအဝိဇ္ဇာအတိကိုမသိနဲ့ဝိဇ္ဇာအတိကိုသိပါမလျှော့နဲ့နော် မလျှော့နဲ့မလျှော့နဲ့မလျှော့နဲ့နော်တက္ကမကြီးတွေညီမလေးတွေမလျှော့နဲ့နော်အမတွေမလျှော့နဲ့နော်အဖေကြီးတွေမလျှော့နဲ့နော်ဗလာစိတ်ဗလာစိတ်အသေးကျင့်တာအပယ်လေးပါးနဲ့နတ်ပြည်နဲ့လဲနေတာခုမလဲနိုင်ဘူးလားအပယ်လေးပါးနဲ့ကိုယ်တွေဝက်တွေနွားတွေငရဲတွေရေတွေကငါးတွေဒီဒီတန်ត្រာကြီးနဲ့မလဲနိုင်ဘူးလား ဒီဒုက္ခကြီးနဲ့မလဲနိုင်ဘူးလားအခုဒုက္ခကဘာဟုတ်သေးလဲကြိုးစားပါသရာသိတ်တင်မှာသရာနောသရာနောသရာသိတ်သရာသိတ်အယုတ်ကြည်ကြည်အေခသေရင်လည်းသေရောရုပ်ဝေဒနာငါဆုံးအောင်လိုက်ကြည့်ဆုံးအောင်လိုက်ကြည့်ပါမလျှော့နဲ့တော့အရေးကြီးတဲ့ဓမ္မကြီးစူးစမ်းမလျှော့ပါနဲ့ သရာပဲအယုံကြည်ကြည်အညစ်ကလူသေးရင်သေမသေးကိလေသာသေးဒိဋ္ဌိကိလေသာသေရောအဆုံးလိုက်ပြီဝေဒနာတစ်ခုဖြစ်လာရင်သဘောကိုဆုံးလိုက်ပြီနာဤဘယ်လိုခံစားကြလဲဆိုတော့သဘောလေးကိုလိုက်နာရာကြီးကိုမလိုက်နဲ့ကြိုက်တာကြီးကိုမလိုက်နဲ့အောက်နာကြီးကိုမလိုက်နဲ့ကြက်တာကြီးကိုမလိုက်နဲ့ကိုရာကြီးကိုမလိုက်နဲ့ရာတာကြီးကိုမလိုက်နဲ့ နာဟိသာမြင်ညလက္ခဏာခံစားတဲ့သဘောလေးကိုလာလိုက်ဘယ်လိုခံစားသလဲဆိုတော့သဘောလေးကိုလိုက်တကူလုံးဖြတ်ရှုတဏှာလည်းမရှုနဲ့တော့တဏှာလည်းမရှုနဲ့ဘယ်လိုနာခံစားသလဲဆိုတော့သဘောလေးကိုလိုက်ခံစားတဲ့သဘောလေးကဘယ်လိုခံစားသလဲတခါလည်းမိမိရရလိုက်ဝေဒနာခံစားပြင်းပြင်းလေးရှုသွားတော့ဓမ္မကြီးပြင်းပြင်းလေးရှုသွားပြင်းပြင်းလေးရှုသွား မလျှော့နဲ့မလျှော့နဲ့တရာအရေးကြီးတယ်ရှူလိုက်ရင်ဒီမဲ့ဒီဝေဒနာသိခံနိုင်မရှူဘဲနဲ့မိတ်လိုက်တော့ဥပါဒံဖြစ်သွားရှူပြင်းပြင်းနဲ့ရှူသွားတရာကြီးပြင်းပြင်းနဲ့ရှူသွားမလျှော့နဲ့တော့တရာအရေးကြီးတာပဲအသေးကြည့်နေတာကအဲအဝိဇ္ဇာနဲ့ဝိဇ္ဇာနဲ့ပြောင်းနေတာသင်္ခါကြီးဆဲဆဲဝိဇ္ဇာဥသိအောင်လို့ဝိဇ္ဇာပညာဝိဇ္ဇာညာ ဝိဇာရဲ့သဘောတရားတွေသိအောင်လို့ကြိုးစားပါမလျှော့နဲ့တော့အရေးကြီးပြီအရေးကြီးပြီတကယ်မလျှော့နဲ့သရာပဲမလျှော့နဲ့နော်တက္ကမကြီးတွေရုပ်ဝေဒနာကိုစောင့်လိုက်ကြည့်နာဤလက္ခဏာဘယ်လိုခံစားတယ်လဲဆိုခံစားတဲ့သဘောလေးကိုသိပြီးစောင့်လိုက်ကြည့်တစ်ကြိမ်စောင့်ပြီးတော့အော် ဆုံးသွားပြီတဲ့။အော်ငါသိရင်ဒီစိတ်နဲ့သိရမှာပဲ။နာဤခံစားမှုသဘောလေးကငါအေးကောသမောတစ်ခုတည်းသိပြီးတော့ငါအစနဲ့အလယ်နဲ့အဆုံးနဲ့နာယုံတစ်ပါးတစ်ထပ်ဖြစ်ပြီးတစ်ထပ်ချုပ်ရမှာပါလားလို့အဲ့လိုလိုက်။အသိသွားရောသေအာနိစတဲ့ဘယ်စိတ်နဲ့သိမလဲဆိုတော့လက္ခဏာစိတ်နဲ့သိမယ်။ဝေဒနာနာဤလက္ခဏာကြည်ကြည်ကြည်အတုကမြင်နေတဲ့ပုဂ္ဂိုလ်အတုကကြီးကြည်လားအမလေး ပေါက်နေတဲ့ဟာကြီးအကောင်းထင်မနေနဲ့လက္ခဏာကြည့်သားပေါက်နေတာကြီးကောင်းသေးလားလို့ကိုယ်ခန္ဓာကိုယ်ကြီးကိုအကောင်းထင်မနေနဲ့အပေါက်ကြီးရှုံးတော့လက္ခဏာကိုမြောက်ဖတ်တော့ဒကမာကြီးကမလျှော့နဲ့နော်မလျှော့နဲ့မလျှော့နဲ့ဒီလက္ခဏာဘယ်လိုခံစားကြလဲလို့သဘောလေးကိုလိုက်နေတယ် မလျှော်နဲ့နော်ဓမ္မကြီးတွေမလျှော်နဲ့နော်နာဤလက္ခဏာဘယ်လိုခံစားရတယ်ဆိုတော့သဘောလို့လိုက်တင်နာလည်းခံစားတောင်းနာလည်းခံစားထုံနာလည်းခံစားအောက်နာလည်းခံစားဝေဒနာပြင်းလိုက်ပြင်းပြင်းလေးရှိသွားတော့အခုကဝေဒနာနာခံစားနေတာဓမ္မကြီးတွေဓမ္မကြီးတွေမှာမဟုတ်ဘဲနဲ့ရုပ်ဝေဒနာနာခံစားနေတာခံစားတဲ့သဘောလေးပဲရှိတယ် ငါလည်းမရှိ၊သူလည်းမရှိ၊နာသူမရှိ၊ကြိုက်သူမရှိ၊ထုံသူမရှိ၊ခေါင်းမရှိ၊လက်မရှိ၊ကိုယ်မရှိခံစားချက်တဲ့သဘောတည်းကလေးလားရှိ။ငါမှမရှိပဲနဲ့ငါရှိလို့နာတာငါရှိလို့ကြိုက်တာငါရှိလို့မခံနိုင်တာငါမရှိဘူးတဲ့နာဤခံစားဖို့သဘောသာရှိတယ်ဆိုတော့ငါမရှိတော့ဘူးလွတ်သွားတယ်။ငါပြုတ်ပါပြီဗျာ။အဲ့ဒီလိုဆိုရင်မလေးတက္ကမကြီးတွေသမီးတွေသားတွေနဲ့ပျော်ပျော်ကြီးနေနိုင်တယ်။ ဒီလိုမှမနေဒီလိုမှမသိလို့ရှင်အမလေးကောင်းကောင်းစားကြီးတွေနဲ့လက်ပတ်နာကြီးတွေနဲ့မလုံးနဲ့အသေးအပဲကြီးသေးအပဲကြီးပဲနားလိုက်တာကြိုက်လိုက်တာထုံလိုက်တာအဝိဇ္ဇာစိတ်နဲ့သိမယ်ဆိုအပဲကြီးပဲအဲအခုအဝိဇ္ဇာစိတ်နဲ့မသိရအောင်ဝိဇ္ဇာစိတ်ကလေးနဲ့သိရအောင်နာဣတာမြင်ညလက္ခဏာပြစ္ဆုတ်ပံခံစားတတ်တဲ့သဘောတက်ကလေးဘယ်လိုခံစားတယ်လဲဆိုသဘောလေးကိုလိုက်သဘောလေးကိုဆုံးလိုက်ကြည့် သုံးအောင်လိုက်ကြည့်ပြီဆိုရင်နာဤတာမြင်ရလက္ခဏာခံစားတတ်တဲ့သဘောလေးပဲရှိကြိုးစားပါဗရာစိတ်တင်ရှင်းစိတ်နဲ့နောက်စိတ်တွန်းဝေဒနာခံစားရပြင်းပြင်းလေးရှုသွားပြင်းပြင်းလေးရှုတော့မလျှော့နဲ့ပြင်းပြင်းပြင်းပြင်းပြင်းပြင်းအဲဝေဒနာပြင်းလာရင်ပြင်းပြင်းရှုသွားဝေဒနာသိပ်ပြင်းလာရင်ဝေဒနာနှစ်ချက်သားလောက်တက်ရင်သမာဓိကလည်းနှစ်ချက်သားလောက်ပြင်းပြင်းရှုသွား ဝေဒနာတစ်ချက်သားလောက်သိရင်တမာရီရတယ်တစ်ချက်သားကဲရှုဓမ္မကြီးတွေရှုနော်အမတွေရှုညီမလေးတွေလှုပ်ကြအပယ်ပေးရတော့အောင်လို့သေသေးချာအပင်မခံပြီးတော့အမတွေညီမလေးတွေလာပြနေတာအဲဗလာနဲ့လှုပ်ကြအပယ်တစ်ခါကြသွားပြီဆိုရင်ဒီမဲ့လွတ်ခွင့်မရဘူးကြိုးစားဗလာအရေးကြီးတယ်ကြိုးစားတော့မလျှော့နဲ့ မလျှော့နဲ့ဝေဒနာခံစားပြင်းပြင်းရှူသွားမလျှော့နဲ့တော့ဒကမာကြီးမလျှော့နဲ့မလျှော့နဲ့မလျှော့နဲ့သရာအရေးကြီးတယ်နော်ဒီချိန်မှာသူချိတ်ကိုချိတ်ပဲသူချိတ်ကိုချိတ်မလျှော့နဲ့မသေးနိုင်ဘူးကျိုးစားသူချိတ်ကိုချိတ်ပဲနော်မလျှော့နဲ့နော် မလျှော့နဲ့နော်ဝေဒနာကုံဆုံးမှထမကုံမချင်းမထနဲ့ဝေဒနာကုံဆုံးသွားပြီဆိုရင်တော်နိုင်တယ်မကုံဆုံးမဲ့လည်းမထနဲ့ညလည်းအဲ့လိုကောင်းမှာမဟုတ်ဘူးဝေဒနာမချုပ်ဘူးဝေဒနာဆုံးမတော့ခဏပေကြည့်ခိုင်းတာဟုတ်အဲအစိုးရရှိသေးတယ်အဲဝေဒနာဆုံးအောင်ဆုံးပြီးပါထ ဒကမာကြီးတွေကိုဒကာကြီးတွေအပင်မခံပြီးပေးနေတာအပယ်ဘေးကလွတ်မြောက်အောင်လို့ကြိုးစားပါဗရာသိတ်တင်မှာကြိုးစားစိတ်စိတ်ကတော်တယ်နောက်စိတ်ကတော်တယ်အယုတ်ကြည်ကြည်အခန်းပေးနေတဲ့သေရောဆိုတဲ့ဒီစိတ်ကိုထားမလျှော့နဲ့နော်မလျှော့နဲ့တရားကြီးကြည့်တာပဲ မလျှော်နဲ့နော်မလျှော်နဲ့နော်ဒကမာကြီးတရာတရာတရာမသိနိုင်ဘူးဝေဒနာခံစားရပြင်းပြင်းလေးရှူတော့ပြင်းပြင်းလေးရှူပြင်းပြင်းလေးရှူမသိနိုင်ဘူးနော်တရာအရေးကြီးတာပဲရှေ့စိတ်ကတော်ရင်နောက်စိတ်ကတော်တယ်မသိနိုင်ဘူးကြိုးစားပါ မလျှောနဲ့နော်ဓမ္မကြီးတွေဒီဒုက္ခကြီးကိုကုံဆုံးလိုက်ဒီဒုက္ခကြီးကုံဆုံးသွားလို့စိတ်ကလေးတည်ငြိမ်ပြီးချမ်းသာအေးသွားပြီဆိုလို့ရှိရင်စိတ်ချတော့စိတ်ချတော့စိတ်ချတော့ဝိဇ္ဇာနဲ့ပေါင်းလိုက်ပြီကြိုးစားမလျှောနဲ့နော် ဝေဒနာခံစားရင်ပြင်းပြင်းလေးရှုနော်ဒကမာကြီးပြင်းပြင်းလေးရှုကောပြင်းပြင်းလေးရှုကောမလျှော့နဲ့သူချိတ်ကိုချိတ်ပဲမသိနိုင်ဘူးစွဲနေလို့နာတယ်လို့ကမသိနဲ့နာတယ်လို့သိရင်မခံနိုင်ပဲဖြစ်သွားကြိုက်တယ်လို့သိရင်မခံနိုင်ဘူးအောင့်တယ်လို့သိရင်မခံနိုင်ဘူးကြိုက်တယ်ထုံတယ်ကျင်တယ်ဆိုဥပါဒါတွေဖြစ်ကုန်ရောအဝိဇ္ဇာဖြစ်ကုန်ပြီအဝိဇ္ဇာကြောင့်သင်္ခါရဖြစ်ကုန်ပြီမလျှော့နဲ့ ဝေဒနာပြင်းပြင်းလေးရှုပါပြင်းပြင်းရှုမလျှော့နဲ့နော်တရာကြီးကြည့်ပြီနေနေပြီတော့နေနေပြီတော့အိမ်မှာပဲကန်းကနေပြီဟိုမှာပဲကန်းရောက်တော့ပဲနေကနေပြီ နေကနေပြီသုံးပုံပုံနှစ်ပုံကြောတာပြီတပုံနဲ့ရှိတော့တော့ဓမ္မကြီးကြီးကြိုးစားမလျှော်နဲ့နော်သရာအရေးကြီးပြီသရာအရေးကြီးပြီဝေဒနာခံစားရင်ပြင်းပြင်းရှိနော်အခုဟာအသေးကျင့်နေတာနော်ဓမ္မကြီးတွေမလျှော့နဲ့သရာသရာသရာသရာ မလျှော့နဲ့နော်ကရာအရေးကြီးတယ်ကြိုးစားပါအရေးကြီးတယ်နော်အရေးကြီးတယ်နော်ဓမ္မကြီးဝေဒနာခံစားရင်ပြင်းပြင်းလေးရှူပါနာရီကြိုက်တယ်ညံပေါ်မသိနိုင်တဲ့အဝိဇ္ဇာသေးတယ်နာဤလက္ခဏာဘယ်လိုခံစားမလဲသဘောလို့လိုက်တကူလုံးဖြန့်ရှင်း တဏှာလေးရှုလိုက်လို့ရှိရင်ဥပါဒဖြစ်သွားတကောလုံးဖြန့်ရှုလိုက်တော့သက်သာတကောလုံးဖြန့်ရှုခန္ဓာကိုယ်ကြီးကိုပြင်ရင်တဲ့စိတ်တွေကိုမဖြစ်စီနဲ့အဲကျိုးစားသရာစိတ်တွေမလျှော့နဲ့တော့သရာပဲရှင်းစိတ်နဲ့နောက်ဆုံးတော့ပြင်ရင်တဲ့စိတ်ရောငါမပေါ့ပဲနာဤပါမြင်ရလက္ခဏာခံစားတာပဲရှိနာသူကြိုက်လို့မှမရှိပဲနဲ့ပုံစုံအေးလို့လှုပ်လို့ရွာလို့မရှိဘူး နာဣတံမြင်ခံစားတဲ့သဘောတရားလေးရရှိကြိုးစားပါရာဂိတ်ကြီးမလျှော့နဲ့နော်ရှေ့စိတ်ကတော်ခြင်းလိုက်နောက်စိတ်ကတွန်းတယ်အယုတ်ကြည်ကြည်လေးခံလူသေးသေးရောဟဲ့ဒီစိတ်ကိုထားသေးလည်းမသေးနိုင်ဘူးကြိုးစားပါမလျှော့နဲ့နော်တရားကြီးကြည့်ပြီနော်မလျှော့နဲ့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 အဝိဇ္ဇာအတိတယ်ပြရဘာကဘယ်အတိလဲတင်းနာပေါ်ပေါ်တောက်နာပေါ်ပေါ်ထုံနာပေါ်ပေါ်အောက်နာပေါ်ပေါ်နာဤသာမြင်ညပြစ္ဆုတ်ပါခံစားတဲ့သဘောလေးသာသိရမယ်ခံစားတဲ့သဘောလေးသိလိုက်ရင်လောကုတ္တရာဝိဇ္ဇာတင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့လို့သိလိုက်ရင်အဝိဇ္ဇာသင်္ခါရအဝိဇ္ဇာသင်္ခါရတွေဖြစ်ကုန် အဲကြိုးစားသရာစိတ်တင်မလျှော့နဲ့နော်သရာအကြီးကြီးတယ်တထိုင်လေးနဲ့ဓမ္မမကြီးတွေဒီမှာအပယ်ပေးရတော့လို့စိတ်ကလေးနဲ့စိတ်တည်းပြောင်းပေးတာတင်းနာကနေပြီးခံစားတယ်နံခံစားတယ်ထုံနာကနေပြီးတော့နံခံစားတယ်ထုံတယ်လို့မသိနဲ့တင်းတယ်လို့မသိနဲ့လို့အကုသိုလ်စိတ်အဝိဇ္ဇာစိတ်ခံစားတဲ့သဘောလေးကြီးကဝိဇ္ဇာစိတ်ဒီနှစ်စိတ်တည်းလွန်လွယ်လေးပြောင်းပေးတာ ရက်နဲ့တုံးနဲ့ပို့ပေးတာစူးစမ်းရာအရေးကြီးတာပဲလေရှင်းစိတ်ကတော်ရင်နောက်စိတ်ကတော်တယ်အယုံကြည်ကြည်အေခံသိရင်သိရောဟဲ့ဆိုရင်ဒီစိတ်ကိုထားမလျှော့နဲ့နည်းနည်းလေးလူတော့စူးစမ်းပါအဲသေဃာကြီးတဲ့ဘယ်စိတ်နဲ့သိမလဲဝိပဿနာယောဂီပုဂ္ဂိုလ်ဘယ်စိတ်နဲ့သိမလဲလို့မေးဟဲ့ ပဲစိတ်နဲ့စိတ်နဲ့နားလိုက်တာကလိုက်တာထုံလိုက်တာနဲ့တဲ့ခွေးတွေဝက်တွေနွားတွေလူသေးလို့လူမဖြစ်ဘူးလူသေးလို့လူဖြစ်မယ်များထဲလားခွေးတွေဝက်တွေဖြစ်မှာစားထားတာကဘဲတွေကြက်တွေငါးတွေအဲဒီဟာတွေကဘယ်လိုဖြစ်မလဲတဲ့အဲ့ဒီမကြည့်မကြမအားထုတ်တဲ့ပုံကိုနားလိုက်တာကလိုက်တာဆိုရင်အဲ့ဒါဝက်တွေနွားတွေကြက်တွေငါးတွေဖြစ်တော့အဲ့ဒီဟာတွေဖြစ်မှာသုံးလို့ဓမ္မအကြီးတွေအမတွေညီမတွေတွေးတော်တွေအဖေတွေအကိုတွေကိုလာပြီးတော့ကဲတင်တာပဲလုံးကြ ပြောင်းကြတိတ်ကလေးမလျှော့ဒီဒီလို့ရှိရင်ဒီစိတ်နဲ့ရှိရင်သွားမယ်နဲ့ရင်နဲ့ဆင်းရမယ်ဝေဒနာတနာခုကုန်ပြီတင်းတယ်လို့သိလိုက်ရင်ဝေဒနာတနာကြိုက်တယ်လို့သိလိုက်ရင်ဝေဒနာတနာပူတယ်လို့သိလိုက်ရင်ဝေဒနာတနာကြက်တယ်လို့သိလိုက်ရင်ဝေဒနာတနာရတယ်လို့သိလိုက်ရင်ဝေဒနာတနာပွားကုန်ပြီအပေလေးကကြပါမသိနဲ့ဒီလိုအဲ တင်းနဲ့တောင်းနဲ့ထုံနဲ့တင်းနဲ့အောင်းနဲ့လို့မသိမဲနဲ့ခံစားမှုသဘောနံလာတိလက္ခဏာခံစားတဲ့နံလက္ခဏာကြိုးစားပါမလျှော့နဲ့တော့သရာကြီးကြီးတာပဲအယုတ်ကြီးကြီးအေးခါသိခြင်းနဲ့သိရောဆိုတဲ့ဒီစိတ်ကိုထားသိလည်းမသိနိုင်ပါဘူးကြိုးစားပါမလျှော့နဲ့တော့အဝိဇ္ဇာဝိဇ္ဇာစစ်တိုက်နေတာပဲ အယုတ်ချိန်ကြီးဧကလူသေးသေးမသေးကိလေသာပြေရောဟဲ့ဆိုပြီးတော့တိုက်ရုပ်ဝေဒနာကုံဆုံးရတော်နိုင်တယ်ရုပ်ဝေဒနာမကုံဆုံးမဲ့မတော်နဲ့တိုက်ဒီဟာလည်းစောက်ပေးနေမယ်အပယ်ဖေးကတော့အောင်လို့လာပြီးတော့ဓမ္မကြီးတွေပြမချော့နဲ့ဓမ္မကြီးတွေတရားကြီးကလည်းဗရာရှိဖို့အရေးကြီးတယ်ဦးစင်းတို့ကနေလားငါလားဗချွန်းလုံးတစ်ပါးလုံးကြအောင်ပြနေပါလေသားနဲ့ဓမ္မကြီးတွေကကျင့်တဲ့ပုံကိုယ်တွေအပယ်ဖေးကတော့အောင်လို့မှမကျင့်နိုင်ဘူးလား ညာနေလို့ရှိရမရဘူးညာတော့ကတော့မလွတ်ဘူးကျိုးသားပါဒရာကြီးကြီးတယ်နော်မလျှော့နဲ့နော်ဝေဒနာပြင်းပြင်းနဲ့ရှူသွားပါရှင်းစိတ်နဲ့နောက်စိတ်အယုံကြည်ကြည်အေခါလူသေးသေးမသေး ကိလေသာသေရောဟဲ့ဆိုတဲ့ဒီစိတ်ကထားသေလည်းမသေးပါဘူးလူတော့သေမှာမဟုတ်ဘူးကိလေသာသေမှာဒိဋ္ဌိကိလေသာသေမှာအဲလူတော့မသေးဘူးဒိဋ္ဌိကိလေသာသေမှာကြိုးစားပါဗရာအရေးကြီးတယ်နော်မလျှော့နဲ့နော်ဝေဒနာပြင်းပြင်းနဲ့ရှုသွားတော့ဓမ္မကြီးကြိုးစားဒုက္ခဝေဒနာကုံဆုံးသွားပြီတဲ့နာဤလက္ခဏာခံစားတဲ့သဘောလေးဆုံးအောင်လိုက်ပြီးတော့ဆုံးသွားပြီဆိုရင်တော်နိုင်တယ်မဆုံးမဲနဲ့တော့မတော်နဲ့ အပယ်ဘေးကလွတ်အောင်လို့လာပြီးကဲတင်တာမလျှော့နဲ့နော်ကြိုးစားပါနည်းနည်းလေးလို့တော့နော်သိမလို့တော့ဘူးကြိုးစားပါကြိုးစားပါသရာအကြီးကြီးတယ်သရာပဲနာလူကြိုက်တယ်မှမရှိပဲနဲ့ဗျာဘလို့ကနာနာတာလဲ ရင်းနေတာကတော့ယူပဲ့ခန္ဓာကြီးဒီယူပဲ့ခန္ဓာကြီးပေါ်ဥသိနေတာကဝေဒနာအဲ့ဒီဝေဒနာဖြစ်လာမှနာကခံစားတယ်ဘယ်လိုကလာနာတာလဲမြင်တာကတော့အတုပလက္ခဏာပေါ်ပြလိုက်တာကဝေဒနာခန္ဓာလက္ခဏာခံစားလိုက်တာကဝိညာဏလက္ခဏာလက္ခဏာသုံးပါးပဲရှိဘယ်လိုကလာပြီးတော့ဒီမှာနာတာလဲဘယ်လိုကကြိုက်တာလဲအဲ့ဒီလိုငါနာလို့ငါခံရကြိုက်လို့ငါခံရ ကြက်တယ်လို့ငါခံရတာပူရင်ငါခံရတာငါဒီတဏှာငါဆွဲပြီးနေလိုက်ကြတာအဲငါမရှိတာကိုအရှိထင်ငါလည်းမရှိသူလည်းမရှိနာသူမရှိကြိုက်သူမရှိထုံသူမရှိအောက်သူမရှိဘာရှိလဲတဲ့ရုပ်ကဖောက်ပြန်နေနာကခံစားတယ်နာရုပ်သာရှိဖောက်ပြန်တဲ့ခံစားတယ်ဒါပဲဖောက်ပြန်တဲ့ခံစားတယ် ရုပ်ကပေါက်ပြတဲ့နာကခံစားတယ်။နာရုပ်ကရှိတယ်။နာလိုမရှိ၊ကိုက်လိုမရှိ၊ထုံလိုမရှိ၊အောက်လိုမရှိ၊ပူလိုမရှိ၊အေးလိုမရှိ၊ရာလိုမရှိ။ရုပ်ကပေါက်ပြတဲ့နာကခံစားတယ်။နာနဲ့ရုပ်ကရှိ။ကြိုးစားဗရာအကြီးကြီးတာပဲလေ။ရှေ့စိတ်ကတော်ရင်နောက်စိတ်ကတွန်းနေတော့အယုတ်ကြည်ကြည်အေးခါမသေးလည်းမသေးနိုင်ဘူးကြိုးစား။ သရာအရေးကြီးပြီသရာပဲသရာပဲသရာပဲဓမ္မကြီးတွေသရာပဲနော်ကြိုးစားကြိုးစားကြိုးစားကဲနီးနေပြီနီးနေပြီနီးနေပြီနီးနေပြီနီးနေပြီဝေဒနာတွေကုံဆုံးတဲ့ပုဂ္ဂိုလ်